ကျေးဇူးတော်ရှင်ဧကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးအမရပူရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်၄ရက်၂လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောခြိတိုင်နှင့်ကြိုးခွေးနှင့်လေပတ်တရားတော်ဘာစဉ်းစားရကိုယ်ဖြစ်ကိုကိုပြန်စဉ်းစားကြပါဘုရားကဟောနော်ကိုယ်ဖြစ်ဟာမလောက်ဖြစ်အောင် ကြာခဲ့ကြုံလို့မေးဖို့လိုပါတယ်ငါပြားခင်ကိုရမေကြီးကွာတဲ့ပတ္တဝတရက်တရက်ထိအဖြစ်ကိုငါစဉ်းစားလိုက်တာဘုရားဖြစ်တဲ့နေကဒကာကျွတ်ဖြစ်ခြင်းကိုဒီဘဝဒကာကျွတ်ဖြစ်ခဲ့တဲ့နောက်ဘဝကဘာဖြစ်ခဲ့တယ်ဟိုဘက်ဘဝကဘာဖြစ်ခဲ့တယ်လို့နောက်ဆုံးပြန်တွေးလိုက်တာဘုရားဖြစ်တဲ့နေကတွေးဘုရားပြိဋိဘံစံပြီးတောင်းတတ္တဝတယောက်အဖြစ်ဟာမဆုံးသေးဘူး အဲဘလောက်ရှည်လို့တုံးဆိုတာမေးဖို့လိုသေးအမှန်တန်ရှည်တယ်ဆိုတဲ့အဓိပ္ပာယ်ရှင်းတယ်ဘုရားဖြစ်တဲ့နေ့ကစပြီးဒကာကျွဲကြီးခန္ဓာကိုယ်ကဘယ်ဘဝဘယ်လိုဖြစ်ပြီးဘယ်လိုသိခဲ့တယ်နောက်တစ်ခါဟိုဘက်ဘဝကဘယ်လိုဖြစ်ပြီးဘယ်လိုသိခဲ့တယ်အဲ့ဒါလေးလျှောက်စဉ်းစားလိုက်မကုန်ဘူးတဲ့ဘယ်လောက်ပြိရင်နေခဲ့ရတယ်ဘယ်လောက်သိခဲ့ရတယ်ဆိုတာဖြင့်မရေတွက်နိုင်အောင်ပဲ ပြိပရိဆင်းရဲအိုဆင်းရဲနာဆင်းရဲသိဆင်းရဲနဲ့နေခဲ့ရတယ်ဆိုတာတော့ဖြင့်ဘုရားတွေးလို့ကိုမဆုံးဘူးဆိုတော့ရှည်လုံးလို့သာမှတ်ပေတော့ဘယ်လိုမှတ်ကြရှည်လုံးလို့လို့ဓမ္မတွေကမှတ်လိုက်ပါတော့ကောင်းပြီဒီလောက်ရှည်နေတာကြီးဖြင့်ဘုရားခင်ကိုရမေကြီးကတွေးနေတယ်လေကျေးဇူးများတော့မှာမဟုတ်ဘူးဒီတတ္တဝါကို လောက်အိုအောင်ငါအောင်သေအောင်လုပ်တဲ့ရက်တဲ့ရှာမတော်တော့မယ်တတ္တဝါတွေတော့ပြန်မဆုံးတော့ဘူးတတ္တဝါအနန္တဆိုတာများလုံးလာတယ်တတ္တဝါဖြစ်စေတဲ့အကြောင်းကိုငါတွေးတော့မယ်ဆိုတော့မှဒကာဓမ္မတို့ပုဂ္ဂိုလ်နဲ့တွေးတော့မကုန်ဘူးတရားနဲ့တွေးတော့မှတဲ့အဝိဇ္ဇာနဲ့တဏှာသွားတွေ့တရားနဲ့တွေးတော့ဘာတွေ့ ဒကာဓမ္မတွေသိချာမှတ်ပါတရားနဲ့တွေ့လို့ဖြင့်ဒကာကျွဲဒကာသိတော့မဆုံးဘူးပုဂ္ဂိုလ်နဲ့တွေ့လို့မဆုံးဘူးတရားနဲ့တွေ့လိုက်တော့ဘာတွေ့ဝိဇ္ဇာနဲ့တဏှာတွေ့ရဲ့ဒါရင်ဒကာဓမ္မတွေသိတော့ရှင်းရအောင်လုပ်လေသမျှဝိဇ္ဇာနဲ့တဏှာကဆိုတာတော့ပေါ်ပါဘူးသိတော့ခန္ဓာကြီးဘာမှဘောဘာမှတရားဘာမှငယ်တွေထဲမှာလှက်ပတ်ပြီးသွားနေရအောင် အောက်ရောက်လိုက်ထဲရောက်လိုက်နဲ့မျိုးမျိုးသောဒုက္ခတွေနဲ့မကြုံဘူးတဲ့ဒုက္ခမရှိရအောင်ဒုက္ခမျိုးစုံနဲ့အကုန်ကြုံအောင်ဝိရေသမျှအဝိဇ္ဇာနဲ့တဏှာကလို့မှတ်လိုက်ပါဘယ်လိုမှတ်ကြဘလောက်များကြာခဲ့ဘုံတို့မေးတော့ပုဂ္ဂိုလ်ဖြစ်နေတွေးတော့ဘာလဲပုဂ္ဂိုလ်ဖြစ်နေတွေးတော့ဖြင့်တွေးလို့မဆုံးဘူးသူများတွေးတာလားဖရာတွေးတာလားစဉ်းစားပါ ဘုရားကိုဘလောက်ဉာဏ်ကြီးနဲ့တခါလဲတွေးတာကိုမဆုံးဘလောက်များခြေခဲ့တယ်ဆိုတာကတခါကျပြောဖို့လူသေးသဘောပါကြတခါအောင်မဆုံးနိုင်ကြရှိရဲ့ဒါဖြင့်ဓမ္မသာရှာပေတော့ဆိုတော့ဓမ္မတော့ဘုရားကတွေ့အောင်ရှာနိုင်ဓမ္မရှာလိုက်တော့ဘာတွေ့ပါလဲအဝိဇ္ဇာနဲ့တဏှာ တွေ့ရဖို့တဲ့ဓမ္မတွေဝိဇ္ဇာတဏ္ဍမချုပ်လို့ရှိရင်ဖြင့်ဘတ်တော်ရီဒုက္ခမချုပ်တော့ဘူးလို့မှတ်လိုက်ပါဝိဇ္ဇာတဏ္ဍမချုပ်ရင်ဘတ်တော်ဒုက္ခမချုပ်တော့ဘူးလို့ဘုန်းကြီးဓမ္မတွေကမှတ်လိုက်တာပေါ့နော်ဟောတာဖြင့်ဘတ်တော်ဆိုတာလေယုံနာပါပဲအဲ့ဒီယုံနာတွေဟာဒုက္ခသစ္စာတွေပဲအိုတတ်တဲ့နာတတ်တဲ့သေတတ်တဲ့မိလောင်ခံရတတ်တဲ့ ဒုက္ခသစ္စာတွေပဲဆိုတာလဲသိပြီးသားပဲထားပါတော့အဲ့ဒီဒုက္ခတွေမဆုံးအောင်ဘယ်လိုလုပ်နေကြုံဆိုတဲ့လက်ပဲလဲဘုရားတွေ့လိုက်တော့ပေါ်လာဘာတွေ့ပါလဲဝိဇ္ဇာနဲ့တဏှာတွေ့တယ်ဆိုတာဒကာဓမ္မတွေသိသိချာချာမှတ်ပါဩဒါဖြင့်ဆရာဘုန်းကြီးကလည်းဒီနေ့ဓမ္မတွေကိုဘုရားကလည်းမရှိတော့ဘုရားကြီးကိုယ်တည်းဖြစ်နေ ပြီးတော့ကွာဝိဇ္ဇာနဲ့ခန္ဓာတတ်မှဒုက္ခပြတ်တော့မကွာဝိဇ္ဇာနဲ့ခန္ဓာမတတ်လို့ရှိရင်ဒုက္ခပြတ်เสียအခြေအနေမမြင်ဘူးကွာသူခေတ်ကလာဒကာဓမ္မတို့ဝိဇ္ဇာတဏှာကြောင့်တတ္တဝါတွေရေတွက်လို့မဆုံးနိုင်အောင်ဩနာတိမောကွဲတယ်နဲ့နေကြရတယ်ဆိုတာသဘောကျဩနာတိမောကွဲလက်တယ်ရှာလိုက်တော့ဝိဇ္ဇာနဲ့တဏှာပဲသွားပြီ အဝိဇ္ဇာနဲ့တဏှာမသေးသေးကာလပတ်လုံးဖြင့်အိုညာပင်ငိုးကွဲဆိုတဲ့ခန္ဓာဆက်ကြီးအပြင်ပြတ်ပါအောင်မလားလို့မေးလိုက်ပြတ်နိုင်ကြအကြောင်းမြင်သေးရဲ့အဲ့ဒါကြောင့်ဘုန်းကြီးတရားဓမ္မတွေဟောဆရာဘုန်းကြီးကတို့ယနေ့ကောင်များကဲတင်ယူဆောင်မှာပါလိမ့်လို့ဒါကဘုန်းကြီးကတက်တော့မေးလို့ရှိရင်ဩဝိဇ္ဇာနဲ့တဏှာဖြတ်ခန်းကို ရတော့မှာပဲဆိုတာစောစောကမှတ်ထားတယ်ဒီနေ့ဘယ်တရားဟောမှထင်လဲဒါပဲနဲ့ကြောင့်ဟောရပါလိမ့်မလို့လို့မေးတော့တတ္တဝါတွေကကိုယ်လိုက်တွေ့လိုက်နာလိုက်ကိုယ်လိုက်ပါလိုက်နေနေလိုက်မျိုးမျိုးဥတာဥပေနာနဲ့ဒီပဲချိန်ကုန်ပြီးဒီကလာလာခဲ့တဲ့ဘဝတွေဟာဒကာဓမ္မတို့ ဘုရားသဗ္ဗိတဉာဏ်နဲ့တွေ့တယ်မဆုံးဘူးဆိုတော့ဘလကိုသေနာများတယ်ဆိုတာကိုရိပ်မိကြအဲ့ဒါလေးကမတွေးတော့ဘူးကောများတော့လည်းတွေးလို့လည်းမဆုံးပါဘူးကိုနာသေးဘူးလို့ပဲပါလိမ့်မယ်ဆိုတော့လက်ပဲရှာပါတော့မယ်ဆိုတော့ဘုရားကဘာတွေ့လဲဟောနေကြပြီနေကြပြီဒီကဓမ္မတို့နေရကြပါလေလို့ဘုရားတော်ဝန်တာပါတော့ဒကာတက်တဲ့ဒကာအောင်တို့ဒကာကျွဲတို့ဖြီးခွေးလိုက် ဒီနေ့သေးသေးချာချာပိုင်ပိုင်နေနေတတ်လိုက်ရတယ်ရှင်းဖြင့်ငါတို့တွေကလည်းဆိုအိုနာတိမောကွဲ့ဆိုတဲ့အပေလေးပါးရောက်တဲ့ခန္ဓာကြီးခဏခဏအိုနာတိနဲ့ကျုံနေရတဲ့ခန္ဓာကြီးခဏခဏမွေးတော့ခံနေရတဲ့ခန္ဓာကြီးခဏခဏသူများပြတဲ့သေရတဲ့ခန္ဓာကြီးခဏခဏရေထဲမှာမွေရေထဲသေရတဲ့ငါးဖြစ်ရတဲ့ခန္ဓာကြီးခဏခဏတော်တယ်မွေတော်တယ်သေရတဲ့တောသိဆံဖြစ်ရတဲ့ခန္ဓာကြီးဟာဖြင့် လက်ပဲတွေ့ပြီဒီခန္ဓာလုတ်တဲ့လက်တွေကိုယနေ့ဖြတ်လိုက်ရပြီဖြစ်ရင်ဖြင့်ခန္ဓာဒုက္ခသိရင်ပြီးခါလားအမိနဲ့နိဗ္ဗာန်ဖြင့်ငါတို့ဝေကံစင်စစ်သသိမ့်ပြီးရောက်ရတော့မှာပဲဆိုတဲ့ကဝမ်းမြောက်ဝမ်းသာနဲ့ပဲဒီဆိုင်မှတ်ပြီးခါလားဖြန်နည်းကိုယူကြပါတော့လို့ခရီးပေးလိုက်အမှန်တရားလေးကြည့်ပါနော်ဘိုင်းသာရင်ဓမ္မတို့ဘုရားက ပုဂ္ဂိုလ်ဖြစ်နေတွေ့တော့ဒါကအောင်ဆုံးရတယ်ဘယ်နဲ့လုံးကြမြားလာလေလားမကျွတ်တို့ကြည့်တော့ဘာဖြစ်လို့မြင်ပါလဲလို့ဆိုကျွတ်တို့ကမွေးတယ်ကဝိဇ္ဇာတဏှာနဲ့မွေးလာတဲ့ပုဂ္ဂိုလ်ဆိုတော့ဝိဇ္ဇာကဘုံလုံးတဏှာကရောက်ရဘဝညှိတွယ်နေတော့ဘဝတဏှာနဲ့ဝိဇ္ဇာနဲ့တွဲပြီးတဲ့ခါကပြိတ္တိနေတဲ့ကဥသိလာတဲ့ပုဂ္ဂိုလ်တွေဖြစ်နေတော့ကျွတ်တို့တွေ့လုံးနေတော့ဖြင့်အခုရောက်တာအစ်စ်ခဲပဲအောင်းနေမှာပါ ဘာမှမသိဘူးပေါ့ဗျာဘုရားကနေလျှောက်တွေးလိုက်တဲ့အခါဆုံးရတယ်မဆုံးတော့ကမဆုံးနိုင်တဲ့တ attva ဖြစ်တယ်လျှောက်တွေးနေလို့ရှိရင်ဆုံးမှာလည်းမဟုတ်ပါဘူးရှည်လိုက်တဲ့ဖြစ်ရှင်တယောက်တယောက်ကလည်းဟိုသေးလို့ကမပြီးနိုင်ဘူးအဲ့တော့ဒီတ attva လောက်တဲ့လက်တွေအစရှာရင်မှတော်တော့မယ်ဆိုတော့ဒါရှာလိုက်တော့ဘုရားကတွေ့ပါလေဘာတွေ့ သေးသေးချာချာမှတ်ပါတယ်ဓမ္မတို့ဝိဇ္ဇာနဲ့သနာတွေ့ပြီလက်တယ်တော့မိပြီ။ဒါရင်ဒါဖြင့်ကျွတ်တို့ကျေးဇူးရင်ကိုရောကြီးတွေလက်တယ်ရှာပေးတဲ့ကိုရောကြီးဆိုရင်တော့လောပါ။ဒါရင်မကသေးပါဘူး။လက်တယ်ရင်ရှာပေးသေးတယ်မကသေးပါဘူး။ကျွတ်တို့ခင်ဗျားတို့ကိုတဲ့ခေါင်းဆောင်ဖြစ်တဲ့ကဲတင်တဲ့တက္ခရေဝမနုဿာဏံဆိုတဲ့လူနိုင်ပြမှာသတ္တဝါတွေဆရာကောင်းဆောင်ကြီးဖြစ်ပြီးကဲတင်တဲ့ပုဂ္ဂိုလ်ကြီးဟာ လက်တယ်ရင်ဖမ်းပေးမကလေးဘူးတကားအောင်ကြီးလက်တယ်ဖြန်နေနေကြီးကိုပေးဘူးအမှန်တရားရှိရကောင်းပါလားတတ္တဝါလေးဒုက္ခဖြစ်ကြောင်းလက်တယ်လဲသူရှာပေးလိုက်တော့အခုဘာတွေ့လို့လက်တယ်ကိုလည်းမင်းတို့ဒီကားလို့ရှင်ဖြင့်ငါပေးလို့လည်းမနဲ့တတ်လိုက်ရလို့ရှင်ဒီလက်တယ်တွေကခန္ဓာမလို့တော့ဘူးဖြစ်ခန္ဓာမလို့တော့လို့ရှင်ဥဒေနာမောကွဲရတာတခါတည်း အလုံးစုံကိုဇတ်သိမ်းလို့ချုပ်ငြိမ့်နိုင်မယ်ဆိုတဲ့ဥစ္စာလဲဧကံပေါ့ဗျာဒါဖြင့်ကျွတ်တို့ရဲ့ဉာဏ်စွမ်းကျွတ်တို့ရဲ့ကံစွမ်းတပည့်လည်းမပါတော့ပါဘူးတတဝါဆရှာပေးတယ်ခရရဘာရှာပေးလိုက်ဝိဇ္ဇာနဲ့တဏှာပဲရှာပေးလိုက်တတဝါဆဘယ်ဟာပါလဲအဲ့ဒါလူကရှာပေးပါဩသူရှာပေးလို့သိရတယ် သူရှာသေးလို့သိရတယ်။တန်လေးကိုလည်းတခါရှေ့ဆက်ပြီးနာတော့ဒကာရမတွေဘုရားကသေးဦးမှာ။အင်းတို့ကဲတင်တာကတော့ဖြင့်ဘုရားပါလိမ့်မလုံးလို့မင်းမျိုးမလိုတော့ဘူး။ဒါကြောင့်တို့ကဲတင်တာတွေဘုရားပါလိမ့်မလုံးလို့မေးကြမလိုတော့ဩတိမ်တော့တန်လေးကနာလိုက် ဒီဥဒိဏတွေထဲမှာကူးမြောက်ပြီးကလာမဟုတ်မသေးတဲ့နိဗ္ဗာန်ကြီးငါကူးမြောက်ပြီးရောက်ခဲ့လို့ကြောင့်ငါရောက်တော့ရောက်စေရမယ်ဆိုတဲ့ဆန္ဒအတိုင်းတတ္တဝါလက်တဲ့အစကိုပြပြီးကလာလက်တဲ့အစကိုဖြတ်ပေးမဲ့ကိုတော်ကြီးပဲလို့ဆိုပြီးအလုံးကြီးညိုလေးရလိုက်တယ်ဆိုတာကကျော်ပေါ်မောလာပြီ။ကျေရဖုဒ္ဓမာလာကောင်တို့ကတက်လို့နော်။တွေ့ရချာချာအခုလို့တရားမှတင်နေစစ်စစ်ပြီးပြောလိုက်တော့မှဩ အကန့်မျက်လုံးဖွင့်ပေးတာသူပဲအယူကြောင့်လုပ်ပေးတာဝိဇ္ဇာရင်းသောအကန့်ဘူးပြဖြစ်တော့ကဝိဇ္ဇာမပယ်နိုင်တော့ဝိဇ္ဇာရင်းသောအကန့်နဲ့နောက်ဘဝကြီးပြန်တွေးတော့ဖြစ်လို့ရတယ်မရတော့ဖြစ်တော့အဝိဇ္ဇာရင်းသောကံချင်းဖြင့်ကံနေတယ်ဆိုရင်လည်းဖြစ်တော့အတွက်ညင်းဖို့မလိုပါဘူးတဏှာရင်းသောအရင်းနဲ့တော့ရောက်ရမှာခင်ပြီးဒီကာလနေလိုက်တဲ့အယူဆက်ကလည်းမသိနိုင်တာလည်းဖြစ်တော့ဒီကားအဲဒီအယူကြောက်ဖို့ရာကိုလည်း သူကဲတင်မှတော့ဆိုတာလည်းဓမ္မတွေသိပါပြီဒီကိုယ်တော်ကြီးတော့ကဲတင်ရဒါဖြင့်အယူဆလက်ပဲရေရမ်းနဲ့ရှားပေးတာလဲဒီကိုယ်မရှိအယူပြောင်းကုပေးမှလဲဟောဒါဖြင့်ဓမ္မတွေသူရဲ့ကြာတဲ့ဖုတ်ပံအဖုတ်တံပါလားအဲဒါဖြင့်ဘတ်တော်ရည်ဖြစ်နေတဲ့ဩသေးလေးလျှောက်တွေ့လိုက်တာရှည်လုံးလို့ ဟောလို့ကိုမကုံနိုင်ပြောလို့ကိုမကုံနိုင်တွေးလို့ကိုမကုံနိုင်တဲ့လည်း၎င်းကြီးလက်တဲ့အစ်စ်တိုင်ရှာကြလို့တော့တတ္တဝါကိုလုံးတဲ့လက်တဲ့တိုင်ရှာကြလို့တော့ဆိုပြီးကိုရမေကြီးကတပ္ပိကဉာဏ်နဲ့သိလိုက်တဲ့အခါကျတော့ဘာတွေ့ပါလဲဝိဒ္ဒနဲ့တဏှာလာတွေ့အင်းဒါဖြင့်ဝိဒ္ဒနဲ့တဏှာဒီတတ္တဝါကိုအာကိုယ်တည်းလူမျိုးကိုလုံးတာသူပဲဒါဖြင့်တတ္တဝါတွေသူဖြန်နေနေဒီကိုပဲ လက်တယ်တော့ငါဖမ်းပေးဖြန်င်းနေပြီးလေဒီပုဂ္ဂိုလ်တွေကိုယ်တိုင်ကျင့်အောင်ပေးဥမှကြော်တော့မယ်ဆိုပြီးဒီကလာ49ဝကာလပတ်လုံးကဖြန်င်းနေပေးဒီလိုအယူပြောင်းနေအဲကံပြောင်းနေဒါလိုဒီ49ဝနေညာရမနေမနာကျိုးစားလိုက်တာတကယ်ကိဉ္စတာနေရဘုဒ္ဓဘောရရဆိုတဲ့အတိုင်းသူသိတယ်လို့သိပြရမှာသူလွတ်မြောက်တယ်လို့လွတ်မြောက်စေရမှာ မလားဒီရည်ကြီးကသိမကောင်းလားတကူရေတကာရကြံတဲ့ကိုတော်ကြီးမျိုးဟုတ်ပါရဲ့လားသူတကူရေတကာရမကြံပါဘူးတဲ့ငါကူးမြောက်တယ်လို့တတ္တဝါတွေကူးမြောက်စေမှာငါအမြင်ရတယ်လို့တတ္တဝါတွေအမြင်ရစေမှာငါနိဗ္ဗာန်တံကမ်းပေါ်မှာတက်လက်မိချမ်းချမ်းသာသာနေရတယ်လို့တတ္တဝါတွေလည်းဒီပေါ်ကဲတယ်မှာဒီစိတ်ထားကဘယ်တော့မှမပြောင်းဘူး ရောက်နေလားအမတန်ကျေးဇူးတော်ရင်ကြီးဆိုတာဓမ္မတွေပေါ်လားဒါရင်ဒါဖြင့်ဓမ္မတွေကိုဖြစ်ခင်းနဲ့ကိုဓမ္မနဲ့အိုးလေးနဲ့ကိုတိုက်ကလေးကိုရာလေးကိုကားလေးကိုခင်ဗျားတို့ကအဟုတ်ကြီးချင်နေနဲ့နောက်ကတည်ခဲ့တဲ့ဘဝကောင်းကရေးတတ်ရှိလို့လေအဝိဇ္ဇာတဏမတည်လို့ရှိရင်ဖြင့် ဟေးဟိုပေမျိုးမျိုးမှာကိုယ်ပိုင်ပြည့်စည်စစ်ဖြစ်ရတယ်ဥမိုက်ဆိုတာလည်းညင်းနေကိုလိုသေးရဲ့ဒါဖြင့်ယခုချိန်ပဲအဲအကမ်းရောက်တရားအကမ်းရောက်ဆေးနဲ့အယူရောက်ဆေးပေါ်တဲ့အချိန်မြန်မြန်သူတို့စားလိုက်ပောက်လိုက်သုံးလိုက်ဆိုတာကိုဖြင့်ဒီကနေတိုက်တွန်းအခုချိန်မဲ့တိုက်တွန်းနိုင်နော်နောက်ကိုတွေးလိုက်မယ်ကျင်လိုက်ပဲဆိုတာမျိုးတော့မဟာတကတကနေပြီးလေးကောင်တော့ဖောက်ကောင်တော့ဖြတ်လိုက်တယ်နော်အဲ့ဒီအပေါက်ကလေးတော့ဖွင့်ပြ အဲ့ဒီကောင်းတဲ့တော်တဲ့အသာရိုးလေးတစ်ခုထွန်ကန်လေးတစ်ခုလုပ်ပြီးနှစ်ခုခွဲပြီးနှောလိုက်သမ်းပြန်ဘယ်တော့ဒီတော့တဲ့ဒီထွန်ကန်လေးရှုပ်ဖို့ရမြင်သေးဘုန်းကြီးကလည်းလေလာရလွန့်ပါဗျာထွန်ကန်ကလည်းလေလာလွန့်တယ်အဲ့ဒါရနှစ်ခုဆုံးမိရာအကြောင်းမြင်ရခြင်းမြင်ဦးမမဒီလူဘဝနေရာမမြင်ပါဆိုတော့ပြန်လာဖို့ရရေးအသာထားဆုံးဖြစ်ဖြစ်နေတာ လွယ်နေတဲ့ဖြစ်ဖြစ်လို့ဘာကုန်ကြအဲ့ဒီတည်းမှာအနစ်ဆုံးပြီးတဲ့အခါခင်ဗျားတို့ကတာယသမီးစီဝါရေးလေးနဲ့ညံ့ညံ့ကလေးတယောက်နဲ့တယောက်ပြိုင်ပြီးတဲ့ကာလဟင်သူတို့ကသိန်းတော့ချမ်းသာတယ်ငါသိန်းသိန်းတော့ချမ်းသာအောင်လုံးမှာပဲဆိုတာလေးဟာဒီဒီဝါဒတွေတကားကျွဲအကုန်ဖြောင်းမှာဘယ်နဲ့နှခမ်းမဲ့ရင်မိမုတ်ပြီးအယူချင်းမြောက်နေတဲ့ဥစ္စာကိုအတီးဘူးလို့တကားအောင်တော်ပါမတော်ပါဘူးဆိုတာသေချာမှတ်ပါခိုင်းတာဖြင့် ဘုရားကတွေးလိုက်ဩဝိဇ္ဇာနဲ့တဏှာတော့ငါလက်တယ်တော့ဒကာဓမ္မတွေဒီသမီးတွေငါဖမ်းပေးနိုင်ပြီတို့တော့လေသူတို့ကငါအဝိဇ္ဇာတဏှာမချုပ်လို့ရှိရင်သူတို့ဘယ်လိုနေရမလဲဆိုတော့သဘောလေးသိအောင်ငါချက်ပြောမယ်ဆိုပြီးအဝိဇ္ဇာနဲ့တဏှာဖမ်းပြီးဒါလေးချိတ်ထားပြီးတော့ချက်ပြောပြန်တယ်တကားဦးနဲ့နော်ဘယ်လိုချက်ပြောပြန်တယ်ဦးတို့မေးတဲ့အခါကျတော့မြင်းတို့ဒီသမုတ်ပရာကြီးတွေဟာဒီတဏှာပေါင်းရှင်းပေါင်းလိုက်တော့နဲ့တယ်ဆိုတော့ရေးပြည့်ပေါ့ဗျာ ကျေလာကတော့ဟိုဘကန်းဒီဘကမမြင်ရပါဘူးအဲ့ဒီရေတွေခန်းလျှောက်เสียရှိသေးတယ်အဝိဇ္ဇာတဏမချုပ်လို့ရှိရင်တတ္တဝါတွေအိုဘင်းနာပဲတေသေးတယ်ဘယ်တော့ကုန်နိုင်မယ်လို့ငါမမြင်ဘူးဒီရေရေနေစဉ်20 30 50ကျန်ကုန်နေရေခန်းသွားတာဘူးမြင်ကားလမ်းအခေါ်ရတော့ဘာဖြစ်သွားဟောရေခန်းဖို့သူမြင်တယ်အဝိဇ္ဇာနဲ့တဏမချုပ်သေးလို့ရှိရင်ဒီတတ္တဝါတွေကိုဘယ်တော့ ဒုက္ခမျိုးစုံအကုန်ဆုံးပြီးလွတ်လည်မယ်ဆိုတာနာမည်ဘူးကွာဒကာဓမ္မတွေဘယ်တော့ကြောက်ကြပါစဉ်းစားကြပါစဉ်းစားကြပါတော့သံဃာရအောင်ဟောနေတာမဟုတ်ဖြစ်စဉ်ကြိုက်ပြောနေတယ်လို့မှတ်လိုက်ခဏသံဃာကလားဖြစ်စဉ်ကြိုက်ကမထမထတကောင်တို့ဒုစအောဘုန်းကြီးကသံဃာရအောင်ပြောတယ်တခါတက်အောင်နေနေနဲ့ဘုရားအမြင်နဲ့အမှန်ပြောတဲ့အတွက်အမှန်ငါအမှန်ငါနဲ့ထောင်ပြီးအမှန်ဆုံးတဲ့ချက်ချပြီးယုံလိုက်လို့ပြောတာ ဘောပါလားကွာတဲ့ဒီကျွတ်တို့ခင်ဗျားတို့ဖမ်းဖို့ရတာသမုဒ္ဒရာကြီးတဲ့ရေဒါတကာအောင်ဖမ်းဖို့မြင်တဲ့ကျွတ်တို့ဥနာသိရှိလို့တဏှာကချောအောင်မလုပ်လို့ရှိရင်ဥနာသိတွေအမျိုးမျိုးတွေ့လို့ရအသေးမျိုးမျိုးအနာမျိုးမျိုးအိုးမျိုးမျိုးရှက်ကွဲမျိုးမျိုးငွေရုပ်ကဖြစ်ခံမှာမျိုးမျိုးမြင်းမျိုးခံမှာမျိုးမျိုးတွေမဆုံးဘူးဘယ်လောက်များကြောက်တယ်ဒီကြီးကပြောနေတယ် ဘာပြောနေပါလဲအရေးကြီးဆုံးကိုပြောနေတယ်လို့သေချာဆုံးဖြတ်ချက်ပါခင်ဗျားတို့ရရဲ့ဘဝလေးနဲ့ချမ်းသာရဲ့ပစ္စည်းလေးနဲ့တင့်တယ်နေလိုက်ပါနဲ့ဘာမှမဟုတ်သေးဘူးဆိုတာအောင်းနေပါနောက်တွေ့ရမယ်ဒုက္ခတွေနဲ့ရှာတော့ဒါဘာဖြစ်လာမှာမဖြစ်တော့ပါဘူးဆိုတာသေသေးချာချာတခါကျွတ်မှတ်ဖို့ပေါ့ဗျာဝိပ္ပန္နမတိမဟာဝိမြေကြီးဆိုတာငါတို့နေတော့အထူးရှိတယ်ကွာယူဇနာပေါင်းနဲ့ 73ဝန်ကောင်း2400ရှိရှိတယ်73ဝန်ကောင်း2400ဆိုတော့ဒါကနင်းနေနေတော့ဒုဆိုတာလားအမှန်ကြီးရဲ့ဒုကလည်းမဆုံးနိုင်ဘူးအပြင်ကျဲလိုက်တာကလည်းဘုဂသမုတ်ပြန်နဲ့ဒီဘုဒီဘသမုတ်ပြန်ရှားတယ်မမြေကြီးတွေပဲနော်အဲ့ဒါကလည်းတိုင်းထွာလို့မဆုံးနိုင်တော့မှမများဘူးအဲ့ဒီမြေကြီးရဲ့တကားတက်ကြောက်ဖွယ်ရမြင်သေးတယ်အဝိဇ္ဇာနဲ့တဏှာမချုပ်လို့ရှိရင်မင်းတို့အိုသေးတွေဘယ်တော့ဆုံးနိုင်မှာလို့ငါမဟောနိုင်ဘူး ဒါတွေကြောက်ဖွယ်ရကရှိသေးတယ်ကွာကဘာပြတ်တော့နင်ကားချင်းတော့မေးလောင်အခုံပြောင်းတာပဲကွာအဲ့ဒါနင်လေးတယ်ကွာမင်းတို့ဝိဇ္ဇာနဲ့ကံမချို့လို့ရှိရင်ဘုနာတိဒုက္ခတွေဆုံးနေတယ်လို့ငါမမြင်ဘူးဆိုတော့ဩဒီကြလာကြီးကလည်းနင်ကဘယ်တိုင်းငင်းနေမှာမလို့ငင်းတဲ့အခါအဟုတ်ကိုလိုက်ယူပြီးအဟုတ်ငင်းအောင်လုံးမှာပဲတောင်းမယ်ဆိုတဲ့စိတ်ပေါ်ပြအောင်ပေါ်ကြတော့ပေါ်ရင်ကကြက်စင်းစားပါကြက်ကြက်စင်းစားပါဒီတရားရှိလို့ ဟုတ်တယ်ဘုရားကိုယ်တော်တိုင်ဟောတဲ့အတိုင်းဟောနေတယ်လို့ပဲဆုံးဖြတ်ချက်ချပါတောင်းရေတော်တော်ရေးရှိနော်ကြည့်။ဝါတဲ့ရင်နာကောင်း၈တောင်းလေးတော့အောင်လေ၈တောင်းလေးတော့မြက်တဲ့မြင့်မုတ်တောင်ကြီးအပေါ်မှာလည်း၈တောင်းလေးတော့မြင်းနဲ့မြင့်မုတ်တောင်ကြီးကွာကြည့်ကြခဏသူကြီးကလည်းအမှန်တန်ထူပါပြီနဲ့အဲ့ဒါကြီးကပျောက်เสียပြက်เสียတော့ဖြင့်ကဘာပြက်ငန်းမြင်တယ် မင်းတို့အဝိဇ္ဇာနဲ့တဏှာမချုပ်ဖြစ်နေဥက္ကဝေတေဝေနဲ့တို့ဖွဲနေရတယ်ကြငါမမြင်ဘူးဆိုတော့ဒါကြွလွန်ကုန်ပြီအလုံးစိုက်ဖြစ်ကြီးပြိကြတာဒါဖြင့်ဘုန်းကြီးတို့ဓမ္မတွေညှို့တောင်ပြောက်လေဦးမယ်ကျွတ်ဒုက္ခမပြောက်ဘူးဟောလိုက်တယ်အဲသမုဒ္ဒရာရေအကုန်ပြောက်လေဦးမယ်ကျွတ်ဒုက္ခဆက်ပြတ်မယ်မဟုတ်ဘူးဟောလိုက်တယ် မြေကြီးတွေနှိမ့်နေကံဆိုရင်မြေကြီးတွေပျောက်ပြန်နေသေးတယ်မင်းတို့ဝိဇ္ဇာတဏှာမချိုးလို့ရှိရင်ဒုက္ခမျိုးစုံကြောက်လိမ့်မယ်လို့ငါမမြင်ဘူးဆိုတော့ဒါကြတဲ့အမှန်တန်ကိုကြောက်ပြကောင်းပါလားဘောပါကြအမှန်ကောင်းတာပေါ်ရအဲကြောင့်ဒီတရားကိုသမဉ္ဇဏနာနဲ့မထောင်နဲ့တဲ့ဒါကြတဲ့သတိပေးရဘယ်ရောင်လဲဟဲ့ရဒီလုံးကြပါတာဒီဘက်ကတွင်းတဲ့ထားပြီးကြတာဟောတာမဟုတ်တော့ တကယ်မြင်တဲ့ဘုရားပြောတာကိုတကယ်ရှင်းကပြောပြီးဒီကလာနေတော့တော်လောက်ကြပြီတန်လောက်ကြပြီဥရာလည်းဝခဲ့လောက်ပြီနာရာလည်းဝခဲ့လောက်ပြီသေရာလည်းဝခဲ့လောက်ပြီနောက်ကြမှာဩမနာမသေးခြင်းမှနဲ့တော့မဆိုးလိုက်ဘူးလေသေရာနေနဲ့အခုခံခဲ့ရတာလေဘောကောင်းကြီးတက်နေရသူများလူလာထဲအသက်ပြောက်ခဲ့ရတာဟောအဲလူမသိမသိဒကာဓမ္မတဲ့အမေဘောင်းအောင်တဲ့တခါကလိုက်ရစပြီး မသာဖြစ်ခဲ့ရတဲ့ဘဝတွေအဲ့ဒါတွေများတော့လောက်ပြီတန်လောက်ပြီတန်လောက်ပြီအဝိဇ္ဇာနဲ့တဏှာဟုတ်ပြမှရမှာပဲသူမပြတ်လို့ရှင်ဖြင့်ဒီတွေမျိုးဒီနာမျိုးဒီအိုမျိုးတွေဟာဘယ်နည်းနဲ့မှတို့ပြန်လူရိပ်တွေမမြင်သေးဘူးလို့ဘုရားကဟောထားတဲ့အတွက်ဘုရားအမြင်နဲ့ပြောသွင်းကြတယ်တလုံးတစ်ပါးတည်းမှာမလွယ်အမှန်ကိုပြောတဲ့ကိုတော်ကြီးဖြစ်နေတော့ ဝိဇာကနာတဲ့နိဟိတကြီးတာပြေးတာတော့ဗျာဒါရေးကြည့်ရင်ပါပဲဆိုတာတကယ်ကျော်ပေါ်ပေါ်လာဘူးလားဘယ်ဒါဟုလဲသမဏေဆရာသမားတော်ပုဂ္ဂိုလ်တို့သမဏေနဲ့ကလေးဆိုပြောနိုင်ကြမယ်လို့မဟုတ်ဘူးမလွယ်ဘူးဗျမလွယ်ဘူးမလွယ်ဘူးတရားဓမ္မတို့တရားကျသေးချာစဉ်းစားကြည့်မှမလွယ်မှန်းသိသေးချာစဉ်းစားကြည့်မှမလွယ်မှန်းသိပါလေဒါဒါဖြင့် ဒီမလွယ်ကုန်ဘူးကွာတဲ့သတ္တဝါတွေဟာဝိဇ္ဇာနဲ့တဏှာမဆိုရင်နေရင်းမြင်းဖို့သမုတ်တရားကြီးတယ်ပျောက်เสียရှိတယ်သူတို့ဒုက္ခတွေကြောက်နေမဟုတ်ဘူးမဟုတ်လားခင်ဘယ်နဲ့ကြောင့်မပြောက်ကြုံဆိုတာလေဒကာဓမ္မတွေဆက်နာထောင်းနဲ့ငါဘုရားဟောတယ်ဘယ်နဲ့ကြောင့်မြေကြီးမြင့်ဖို့သမုတ်တရားသာပြောက်ရတယ်တတ္တဝါတွေအိုသိနဲ့ဘယ်တော့မှမပြောက်တော့ဘူးဝိုင်းငါလိုက်တယ်ဝိုင်းငါလိုက်တယ်ဝိုင်းငါလိုက်တယ်ဒီလိုနဲ့ဒီပဲချိန်ကုန်လာခဲ့ကြတာပဲ ဘောပါဥနာတိဆိုတော့သေခံကြီးဒုက္ခတွေမနေဘူးဗျာဟိုရရဘောသားလည်းမင်းနဲ့မဖွဲနိုင်လို့ဖြစ်ရတဲ့သောကပိဋိဝါတွေကရောအမလေးမိမျိုးစုံတုံမလောင်ဘူးတဲ့မိများရှိသေးရဲ့အဲ့ဒါတော့အသေးဆုံးအနေဆုံးတွေနဲ့ဒါအောင်လို့ကျုံခဲ့ရတယ်ရေတွက်နိုင်ရတယ်အင်းဘုရုတန်ပြန်ပြီးတော့ဒီလောက်တောင်အဆိုးတွေနဲ့ကျုံဆုံနေပါလိမ့်မလဲဆိုတဲ့အမေထုတ်စမ်း ဖြင့်သူမချုပ်တဲ့ကာလပါလုံးစစ်တို့လူရင်းနဲ့သူရင်းလွန်ဝေးနေသေးတယ်ဆိုတဲ့အဓိပ္ပာယ်ကကျိုးရှင်းလင်းသွားပြီဘယ်လိုများနေပြီလို့ဒါတော့ကောင်ကြုံရပါလိမ့်မလဲမလို့မလို့ဘုရားဓမ္မရှိပြီဒီကရနေတဲ့အတွက်အနေကတပည့်တွေကဘယ်လိုနေလို့ပါလိမ့်မလို့ဆိုတဲ့အမေးလေးကိုလည်းမင်းတို့မင်းမဲ့အတိုင်းမေးလို့ရှိတဲ့အတိုင်းငါဘုရားဖြေထုတ်ပြီးဟောမကွာဆိုပြီးဘုရားကချက်ဟောတယ်ဖြေထုတ်ပြီးဒီကရတဲ့နားထောင်မှာ ခိုးကောင်ရှိတာတခါကြော်ပါတယ်ခိုးကောင်ရှိတယ်တဲ့ခိုးကောင်ကိုဥမာမလေးလက်မှပတ်လိုက်တာရှိတယ်တိုင်ငွေထဲမှာအဲသုံးဝေလည်းမရသေးတဲ့ကာလတည်းနဲ့ကြောက်ခဲတွေဝါးရဲဆက်ပြီးဆောင်းဆောင်းထားလိုက်ဒီတိုင်ဟာတန်လင်းရခွေးဒီကားလို့ဆိုလို့ရှိရင်ပြင်ဘယ်လိုရုံးမရပါဘူးအဲခွေးကောင်ရှိတယ်ကွာအဲ့ဒီလေးလက်မှလောက်ရှိတဲ့တိုင်ကိုလေးလက်မှပတ်လိုက်တာရှိတဲ့တိုင်ကိုစိုက်ထား အဲခွေးလည်းပါမှာလဲခွေးလည်းပဲမှာလဲသေဘသေလည်းပဲကျုံးကြီးခတ်ခဏတတ်တာအဲ့ဒီလည်းပဲကျုံးနဲ့လည်းလည်းပဲကျုံးခွေးတဲ့ပြီးဒီကလာကျုံးနဲ့ွယ်กว่าခြိထမ်းမရပြီးတော့တိုင်နဲ့တစ်ခါပြန်ဆက်กว่าဆိုတော့ဒီမှာလေးမျိုးမှတ်လိုက်တာပေါ့တိုင်ရဲ့ကျိုးရဲ့ခွေးရဲ့လည်းဖတ်ဘယ်နှမျိုးမှတ်ကြတိုင်ရဲ့ ဝေးလေပတ်ခိုင်ကြတာဘယ်မျိုးရှိရဟောလေးမျိုးရှိတယ်လို့ဓမ္မတွေကပတ်ထားလိုက်တော့ဟောဒီဒါဥပမာဖះပြတော်မူတာနော်ဘုရားဥပမာပြတော်မူတာဓမ္မတို့သိချာစဉ်းစားပါလေးမျိုးကဘယ်ပါလဲဓမ္မတို့အဲတိုင်ရခွေးလေပတ်ခိုင်ကျွေးသဘောကျကြပါပါလိမ့်နော် အဲတတ္တဝါတွေနေပုံသူပြတယ်ဘုရားကတတ္တဝါတွေနေပုံကိုဘယ်လိုနေကြလဲဆိုတဲ့ဥစ္စာပြပြန်တာနဲ့ဒါထုတ်တာနော်ဂိုင်းဒါဖြင့်ခွင်းဟာတက်တဲ့ပုထုဇဉ်တွေနဲ့တူကြတဲ့ပုထုဇဉ်ဝတ်ဝတ်ထဲနေတဲ့ပုထုဇဉ်နဲ့တူကြတဲ့ဗျာနော်လေဘဟာတက္ကရာဒိဋ္ဌိနဲ့တူကြတဲ့ကျိုးဟာတဏှာနဲ့တူကြတဲ့တပည့်ကြ အဲခုနကစိုက်ထားတဲ့တိုင်ကြီးကခန္ဓာ၅ပါးနဲ့သူတည်းဒါတရိဓဘာဒါတရိဓဘာဓမ္မတို့ဇွတ်တို့ခင်ဗျားတွေနေခဲ့တဲ့ဖြစ်စဉ်အခုနေတဲ့ဖြစ်စဉ်ရှေးကနေခဲ့တဲ့ဖြစ်စဉ်ဒါကြွေဒါအနမရေကတန်ရုပ်လို့ခေါ်ရမောအနမရေကတန်ရုပ်ပါဠိတော်လို့ခေါ်ပါလေတက်တက်ရိခာကိနာထောင်ပါခန္ဓာ၅ပါးအတိုင်းနဲ့တူတယ် ကသစ်တို့ပါတယ်ဒါခုနကကျိုးနဲ့လေကျိုးကလောဘနဲ့တဏှာနဲ့လောဘနဲ့ကျူပါတယ်လေဘကဒိဋ္ဌိနဲ့ခွေးကဝတ်လင်ဒီကျတော့ဝတ်တန်တာပြီးဝတ်ထဲလင်နေတဲ့ပုထုဇဉ်နဲ့တူတယ်တပည့်ကြခွေးကအဲပုထုဇဉ်ပေါ့ဗျာသူဝတ်လင်နေတဲ့ပုထုဇဉ်နော်လေဘကဘာနဲ့တူဒိဋ္ဌိနဲ့တူတက္ကရာဒိဋ္ဌိပေါ့ဗျာ အင်းကျိုးရပါနဲ့သူအင်းစိုက်ရတဲ့တိုင်းကြီးကဘာလဲသူဩဒါဖြင့်ဒကာဓမ္မတို့တန်နဲ့ခရီးတဲ့ခွေးနဲ့တူတဲ့ပုဂ္ဂိုလ်တွေဒီကားလဲဆိုလို့ရှိရင်လေဘက်ကတော့ဖြုတ်မရဘူးကျိုးကလည်းခိုင်မြဲပြီးကလာနေတော့ဒီခွေးဒီကားလဲဆိုရင်ဒကာဓမ္မတို့ဘယ်လိုပဲနေနေစားရတယ်ဒီတိုင်းကြီးမှာပဲစားမယ်ဇက်ပြေးပြန်တော့ကျိုးတကအဆုံးဒီတိုင်းပဲလက်ရသေတော့ မွေးတော့မှာအဲဒီတိုင်းမွေးပြီဒီတိုင်းတွေ့တော့ဘယ်ချိန်မှသူ့မှာလွေကျွေပါသေးသဘောပါခွေးဖြစ်စဉ်ကပြန်တော်ဆုံးနေဒါကြိုခွေးဖြစ်စဉ်ကပြန်သိုးဘူးလားစားရတယ်ဒီတိုင်းကြီးအိတ်တော့တိုင်တယ်နေတော့သိတော့ဒါနဲ့ဘယ်တော့မှတိုင်လည်းမကျိုးကျိုးလည်းမပြတ်လဲပါလည်းမပြတ် ဒါဖြင့်တိုင်ရန်မကြိုးကျိုးလည်းမပြလဲပါလည်းမပြုတ်ဆိုတော့ဩတတ္တနေရာလုံးကဒီလိုနေခဲ့ကြတာသဘောကျတိုင်းတာကဥပမာနဲ့ပါပြတာဥမေးရတယ်ဆက်ကြပါအောင်ဆိုကျွတ်တို့ခန္ဓာပေါ်ရအောင်ဆက်ကြပါအောင်ဆိုကျွတ်တို့ကဘုရားရှင်ဘုရားရှင်နေဖြစ်နေတယ်ဘုရားရှင်နေဖြစ်နေတော့ငါ့ကိုငါ့ဟာဆိုတဲ့ level ကြီးကတော့ကျွတ်တို့မှာတွေ့ရတိုက်ရစွရဲ့ဒီဖြစ်နေ ဒီကနေ့ကြီးကငါ့ကိုငါ့ဟာပဲလို့မထင်ကြဘူးငါမသိနဲ့ငါမရှိနဲ့ဘူးဗျအဲခွင့်ပါတတ်ထားတယ်နဲ့ဒီပါလေအဲလောဘတတ်ထားတာဟိုးဩဒီလောဘတတ်ထားပြန်တော့ဝတ္တဘုဒ္ဓရှင်ဝတ္တဘုဒ္ဓရှင်မှာတက္ကရာရိတိလည်းပါကြည့်တတ်ထားပြန်တယ်ပုဂ္ဂိုလ်ကိုခင်ရလားလို့မေးပြန်တော့ခင်တယ်ဆိုတာခင်တဲ့ကျိုးလေးရတယ်ပေါ်လာပုဂ္ဂိုလ်ဆိုတာဒီပါလေနဲ့ ခုနခြိထားတဲ့တိုင်ကြီးကခန္ဓာ၅ပါးကိုအဲ့ဒီခန္ဓာ၅ပါးကိုကိုယ်ကိုကိုယ်ခင်နဲ့ကျိုးနဲ့ကိုတွဲမလို့ဒါရင်ဝတ္တနိတိတဘုသူရှင်ဒီဝတ္တဘုသူရှင်ဒီကားလို့ရှင်ဖြင့်မတ်တော်ငါဆိုတဲ့ဒိဋ္ဌိလည်းပဲကျိုးကြီးကလည်းဘယ်ဘဝမှမပြတ်ခဲ့ကိုယ်ကိုကိုယ်ခင်နဲ့ခန္ဓာဘယ်တော့မှမပြတ်ခဲ့ဒါဖြင့်ဒီတိုင်ညာဒီတိုင်ကြီးဟူသောခန္ဓာ၅ပါးနဲ့ ဒီကျိုးနဲ့ဟာလည်းဘယ်တော့မှအဆက်မပြတ်ခဲ့ဘူးပေါ့ဗျာ။သမုဒိယတစ္ဆာနဲ့ဒုက္ခတစ္ဆာပြတ်ခဲ့တယ်ရ။ဩဒါဖြင့်ခန္ဓာ၅ပါးဤဟူသောတိုင်ကြီးကိုထင်းနေတဲ့တဏှာဤတော်ကျိုးနဲ့နောက်ကငါထင်းနေတဲ့ဒိဋ္ဌိလည်းပါခြင်းနဲ့ဒီတိုင်လက်ပါပြေးနေတဲ့ခွေးရခွေးတွေဒီခွေးနေနေပြီးဒီကလာကျိုးဆုံးနေပဲအသက်ဆုံးအောင်ရှားသလိုကျိုးတို့ခင်ဗျားတို့နဲ့ဒီခန္ဓာတိုင်ကြီးရဲ့မှာခေါင်းရှင်းပြီးတည်ခဲ့တဲ့ဘဝကြီးပဲ ခန္ဓာခင်ရဲ့မင်းရဲ့နဲ့ပေါ့ဗျာကြောက်စရာကောင်းလိုက်တယ်ဒကာဓမ္မတို့ပေါ်ကြလားဩဘာကဖြင့်ခန္ဓာ၅ပါးတိုင်ကြီးမှာသမုဒိယကျိုးမပြတ်ဖဲနဲ့လေဘကံကနဲ့ကဒီတိုင်ကြီးမှာသိခဲ့ရတဲ့ဘဝကြီးပဲဘယ်တော့မှဒါဖြင့်ဒီလိုပဲကဘယ်တော့မှသက္ကာရတိမပြုတ်ဘယ်တော့မှတဏှာမချုပ်ဘယ်တော့မှခန္ဓာ၅ပါးဒုက္ခသစ္စာမချုပ်သိမ်းခဲ့မယုတ်သိမ်းခဲ့ဆိုတဲ့အဓိပ္ပာယ်ရှင်းလင်းသွား ပေါ်ကြဒကာရမတို့စွတ်စွတ်ဖြစ်ခြင်းသိပါဘူးခွေးတိုင်ကြီးမှာကျိုးမပြလဲဘာမပြုတ်ခွဲနဲ့တိုင်ရက်ပါပြေးပြီးတိုင်ကြီးမှာသေးတိုင်ကြီးမှာစတိုင်ကြီးမှာဝုတ်ပြီးတိုင်ကြီးမှာအယုတ်ထုတ်သွားချင်ဒီပြင်ပြေးနိုင်လေဒီမှာလည်းဘုရုဇင်နဲ့နောက်ဘွားတိုင်းဘွားတိုင်းခန္ဓာငါးပါးတိုင်ကြီးမှာသမှုတရားကြီးကခင်ချိုးနဲ့ ငါကငါအထင်နဲ့လေဘာကြီးမပြုတ်ဖဲနဲ့ဒီဘုရုဇင်ဟာဒီတိုင်ကြီးမှာလက်လက်ပတ်ပြီးသေးတာပဲဒီမှာပဲသေးတာပဲဆိုတော့ဩဒုဖြစ်တွေဟာဒီလိုပါလားဆိုတာပေါ်လာတယ်ပေါ်လာတယ်ဟုတ်လားခိုင်းတကားတော့ခန္ဓာငါးပါးကြီးကတိုင်ကြီးမှာကိုယ့်ကိုယ်ကိုယ်ခင်းတဲ့တဏှာကြီးကချိုးနဲ့ချီထားကိုယ်ကိုယ်လည်းထင်းနေတယ်လေဘာကျိုးကြီးနဲ့လည်းပုရုဇင်တန်တဲ့ခီးတယ်ပုရုဇင်နဲ့လည်းတွဲရခြင်းမလေဘူးလားခန္ဓာငါးပါးနဲ့သူခွဲဘူးတယ် ကိုကိုလို့ရင်နိဗ္ဗာန်ရောက်မှာပေါ့ဗျအခုတော့မကွာတော့ခန္ဓာ၅ပါးကြီးတော့တက္ကရာတိုင်းပြင်မှာသမုဒိယကြီးတော့ကျုံပြခွင်းနဲ့ငါကုံငါဟာဆိုတဲ့ဒိဋ္ဌိလည်းပါကုံမဖြစ်ခွင်းနဲ့ခွေးတွေတွေခွေးနေနေခဲ့ရတာကွာဘုရားဟောရင်းနေလားဘလောက်ဆိုးရတယ်ဆိုတော့ပေါ်ကြတယ်ဒါကြွယ်တို့ဒါကအုံးတို့ဒီညီမျိုးကမဆိုးနိုင်ဘူး နောက်တစ်ခါနောက်ဘဝလည်းပဲနော်ဒီတိုင်းနဲ့ဒီကျိုးတွေလည်းပဲနော်ဒီတိုင်းကြီးဝုတ်ပြီးဒီဒီတိုင်းကြီးပြေလိုက်ကြတယ်ဘယ်တော့တိုင်းကျိုးပြီးဒီကလာကျိုးပြပြီးလည်းပဲပြည့်တယ်လို့ပါဘူးရဲ့ဘယ်တော့မှလည်းဒိဋ္ဌိမဖြုတ်ဘူးပေါ့ဗျာဘယ်တော့မှလည်းဒနာမဖြုတ်ဘူးဘယ်တော့မှခန္ဓာချုပ်တဲ့နိဗ္ဗာန်ကိုလည်းမရောက်ဘူးဒီနိဗ္ဗာန်မရောက်ဘူးလား ဒါကြွယ်သေတိချာချာမှတ်စမ်းမှာဩအနေဆုံးနေခဲ့ရတာမို့အသေးဆုံးကြီးပါလားနော်ဆိုတော့ကိုကိုကိုတွေးကြည့်စမ်းပါနေတဲ့ကဘယ်လိုနေခဲ့ရအင်းသေတဲ့ကညောအင်းဒကာဓမ္မတွေကျွတ်တော့နောက်ကတွေပြင်ကြတယ်ဘယ်လိုနေခဲ့ရပါလဲအဲတိုင်းကြီးမှာလက်ပါပြီးပြင်းနေနေသို့ပေါ့ဗျာလက်ပတ်ပြစ်ကြလားငါကငါမှန်ပြစ်တော့ငါကငါကလက်ပတ်ကိုဗျာ ကိုယ်ကိုယ်ကိုခင်းနေတဲ့တဏှာရောပြတ်ပါရဲ့လားအင်းဒါဖြင့်လည်းဘာလဲမသိကျိုးလည်းပြခန္ဓာကိုယ်ဒီတော့ခဏကလေးပါလေတိုင်ကြီးနဲ့ဒီခန္ဓာငါးပါးတိုင်ကြီးနဲ့လည်းခွဲလို့ရကြမရတော့ဒီခန္ဓာနဲ့ဒီခန္ဓာငါးပါးတိုင်ကိုဒီတဏှာကခင်ပြီးဒီကလာဒီဟာကြီးငါ့ကိုငါ့အထင်းနေတယ်လေပါကြီးကလည်းမပြုတ်ခွဲနဲ့တိုင်ကြီးလက်ပါပြီတိုင်ကြီးဘုတိုင်ကြီးချင်းကြီးဆိုတိုင်ကြီးမွေးတိုင်ကြီးပေးသဘောကျ အကောင်းကိုပါရရဲ့လား။ဒါရင်ရှင်းနေဘယ်လိုများနေတင်ကြတော့ဆိုတော့ဒီရတယ်လေဘာလို့ပြည့်ချင်ပါလဲခင်ဗျာ။ကျိုးလို့ပြည့်ချင်ပါလေတန်ရဲ့ကျိုးပြီးကြလဲလွတ်ရတာပေးပါတော့ဆိုတဲ့အိဗယ်လျှောက်ထားလို့အချိန်ရတကကျွယ်သေးချာရ။မရသေးဘူးလား။အဖြစ်ကဖြင့်ဒကာရမတို့ဘယ်ကကိုရမကြီးစိတ်ချမ်း ဒီကိုရမကြီးကငါကူးမြောက်တယ်လို့ကူးမြောက်စေရမယ်ငါသိတယ်လို့သိစေရမယ်ငါချမ်းသာတယ်လို့ချမ်းသာစေရမယ်ဆိုတော့စိတ်ထားတာမပါဘူးဆိုရင်จิตတို့လေဘဖြုတ်ကိုမယ်လို့လည်းမပါပါဘူးဒုဖြတ်ပင်ကပုဂ္ဂိုလ်တိုင်ချိုးပင်ကပုဂ္ဂိုလ်မလောက်မြန်နဲ့လားဒါဖြင့်တိုင်ကြီးရဲမှာကျုံးပြဖဲနဲ့လေဘချင်းနဲ့သေခြင်းတို့သေနေတဲ့ဘဝကြီးပဲလို့ဆုံးဖြတ်ချက်ချလိုက်ပါတော့ဗျာ ဘယ်လောက်များနဲ့နာတယ်ဆိုတာကကျွေးပေါ့လားဘိုင်းဒါဖြင့်ဘုန်းတော်ကတက်တို့ကအကြည့်ကျဲကိုကြံပြီးတောင်းပြီးတယ်ကိုပေကြောင့်ကိုနေကြောင့်ကိုကောင်းကောင်းသိပြီနောက်ကဘယ်လိုနေခဲ့တယ်ဆိုတာသိပြီဒီဘဝတခါစဉ်းစားပြန်တော့လေကိုယ်ခန္ဓာကြီးကိုကိုခင်တဲ့တဏှာကလေးရှိရတော့ဒီဘဝနဲ့ဒီတိုင်ကြီးနဲ့ပါပဲခန္ဓာငါးပါးလေးပါးလည်းတိုင်ကြီးနဲ့ပဲခင်တဲ့ကျိုးကတော့အင်းငါ့ကုံကတော့ခင်ရတယ် အဲငါတို့ဟာလည်းထင်တယ်လေဘက်ကပြတ်ကြတာအဲဒိဋ္ဌိလေဘက်ကလည်းမပြတ်တော့ပုရိသေမိုက်ပဲရှိနေသေးတယ်ဒီဘဝမှာလည်းဒီတိုင်နဲ့ဒီယုတ်ဒီလေဘက်မပြတ်သေးတဲ့ပုရိသေမိုက်ပြတ်လို့ဖြစ်နေသေးတယ်မဆိုနိုင်ဘူးလားစဉ်းစားပါစဉ်းစားပါဓမ္မတွေဒီဘဝမှာလည်းတိုင်ကျိုးပြီးတိုင်ကျိုးကျိုးပြလေဘက်ပြုတ်ပလားလို့မေးတဲ့အခါအရှင်ဗျာတပည့်တို့အခုမှဒီတရားကြရတယ်ဘယ်လိုတိုင်ကျိုးရမလဲဘယ်လိုကျိုးပြရမလဲ ဘယ်လိုတွေကပြောရမလဲဆိုတဲ့နီးကိုမရသေးပါဘူးခင်ဗျာလို့ပြောလို့မရှိဒီတန်းနဲ့ပဲသူရှိတာလေးတယ်လို့ပြောရမှာမဆုံးနိုင်ဘူးလားတဲ့လည်းနဲ့နာနေပါလားဒါတပ်ပြင်တဲ့ညာနဲ့ကြည့်ပြီးပြောလိုက်တော့တလုံးမမလွယ်ဘူးဝဲရလားဩတရားဓမ္မတို့တရားမဝဲရတယ်ဖြစ်တို့ဖြစ်စဉ်တွေပြောနေရတာနဲ့တဏှာကြီးနိုင်သုံးမှနှီးပါလား အဖြစ်ဆိုးကိုလည်းကိုယ့်ဟာကိုမတည်သေးဘူးအရတော်တယ်ပဲအောင်းနေနေသေးတော့ဒီဖြစ်ဆိုးဇာတိကမယ်ဆိုတဲ့စိတ်ကလေးမပါပါအောင်လို့ဘုရားဟောနေချင်ကဲခန္ဓာငါးပါးတိုင်ကြီးနဲ့တူကြတယ်ဒုက္ခနာဒုက္ခနဲ့တဏှာဘာနဲ့တူကြတယ်ကျိုးနဲ့တူတယ်ဆိုတော့ခန္ဓာနဲ့ကျိုးနဲ့ဆက်နေတယ် ကိုယ်ကိုယ်ကိုငါ့ကိုငါ့လို့လည်းထင်းနေတယ်ထင်းရတဲ့ဒိဋ္ဌိနေဘူးလားအဲဒိဋ္ဌိကလည်းဘက်ကပြစ်ကြလားမပြစ်လို့လည်းဒီလိုကဘုလိုရှင်ဝိထဲလည်းနေမှာတိုင်ရက်ပါပြင်းနေမှာဝတ္တပုဂ္ဂိုလ်ဝိလည်းကဝိလည်းနေမှာပုဂ္ဂိုလ်ပဲလို့ဆိုရင်ပေါ့တိုင်ရက်ပါပြင်းမှာပဲဗျဒိဋ္ဌိပြည့်ရရှိရတိုင်ရက်ခိုင်ကမှာပဲနေကျိုးကလည်းအင်းနာခိုင်ကလည်းကျိုးနဲ့လေဘကြီးကလည်းထူတတ်တာနဲ့ဆိုတော့ဘယ်တော့မှမပြတ်တော့ ဒီတိုင်းနဲ့ပတ်ပြေဒီတိုင်းရေဝန်ဝဆင်းပေးလိုက်ရုံမရှိသေးအဲနောက်တော့မှဘယ်လိုနေခဲ့ရလဲဆိုအိုတိုင်းရေဝန်တိုင်းရေသေးလေဘကရမမြက်ခဲ့ပြီချိုးဘယ်တော့မှတိုင်းဘယ်တော့မှချိုးမထွက်သွားဘူးဘလောက်အနေဆုံးနေခဲ့ရလဲဆိုတာဖြင့်ပေါ်တော့ပါပြီပေါ်ရရဲ့ဗျအဲဒါကြောင့်ဒါဓမ္မတို့ဒီနေမျိုးနေခဲ့ရတယ်ဆိုလို့ရှိရင်ဩတို့ကဇုံလုံးကမသိလို့ အယူမသိလို့ဖြစ်နေတာအခုတော့ပြန်ဘုရားကဟောလိုက်လို့ကိုနေကြရတာတိုင်ကျိုးရှိပြီးလက်ပေါင်းပြုတ်ခွင်းနဲ့တိုင်လက်ပါပြင်းနဲ့တန်လေးကခရီးတယ်ခွေးဥမှာဘုရားကပြပြီးတကလားဒါတော့ဒီလိုနေခဲ့ပြီဒီလိုပဲတည်ခဲ့ရတဲ့ဘဝတွေကိုဆိုတာတရားမှုကောင်းကောင်းရည်ပြီသဘောပါကြလားအင်းဒါဖြင့်ဒကာရမတို့တိုင်ကျိုးကိုလည်းချစ်တို့အရေးကြီးတယ် ရုပ်ပြတ်ဖို့လေလေဘပြတ်ဖို့ဒါမှလွတ်လိုက်ရတော့မောဗျာညမလွတ်လိုက်ရင်မြင်လေရအေးကြီးကျိုးတဆုံးပါခင်ဗျားတို့အခုဒီတရားနာလာကြတာကျိုးတဆုံးလာတာကျိုးတဆုံးလာတာကျိုးတဆုံးလာတာတဲ့ဒကာဓမ္မတို့သဘောကျကိုယ်တမှုတွေကဆိုရက်ကိုယ်ခန္ဓာနဲ့အင်းကျိုးတဆုံးကဒီနေ့ဒီလောက်ကတော့ကောင်းဟန်ကြံနေမှာလေတဲ့ဆိုပြီးလာတာ ဟာမပြန်နိုင်တော့ဘူးဆိုတဲ့ဥစ္စာသွားပြစ်ပါဩလာကြတာခင်ဗျားတို့ကဝမ်းသာရတာမလို့ဝမ်းနေရတယ်လို့ကျိုးဆုံးလောက်လာကြတာလေဘက်ကပြုတ်ပါရလားလို့ဆိုတော့မပြုတ်လို့ဘောဗျတော်တော်ကြာတရားဝသိနေဆိုလို့ချင်းဆောင်းဆွဲပြန်သွားတာလေဘက်ပြက်ကြလားတိုင်းကအမျက်ဆိုင်ထားတာတိုင်းကလည်းကျိုးရလားလို့မေးပြန်တော့မကျိုးခန္ဓာကိုယ်ခန္ဓာငါးပါးတိုင်းကလည်းမကျိုးဘူးသာသမိခန္ဓာငါးပါးတိုင်းကလည်းအဲ့ဒီမကျိုးတဲ့တိုင်းကြီးမှာ ထင်ရိုးလေးပြီးတော့သမုဒိယနဲ့ငါ့ကိုငါထင်နေတဲ့ဒိဋ္ဌိတွေပါကြီးတဲ့ဩသွားလာနေကြတဲ့ပုဂ္ဂိုလ်ကြီးဒီနေ့တော့လေတိုင်းကြီးကိုယ်ရင်ကိုယ်ရဆိုတဲ့တိုင်းကြီးပြန်များတာဘယ်လွတ်လိုက်လွတ်လိုက်လဲနောက်လွတ်လိုက်လဲအဲနောက်လွတ်လိုက်တောင်းလွတ်လိုက်ကြအချက်လင်းမြန်နဲ့လွတ်လိုက်ဘောကြတိုင်းကြီးတဲ့ဩတကယ်ဆွဲလိုက်ကြပါလားသူ့အဆုံးပြင်းနေတာ နေတော့ဒီနေတန်ကြီးပေါ့ဗျာသိတော့ဒီခန္ဓာ၅ပါးတန်ကြီးသာခန္ဓာ၅ပါးမိမိခန္ဓာ၅ပါးအထူးတူပေါ့ဗျာအဲ့ဒီတန်ကြီးဝိတန်ကြီးတွေတန်ကြီးဆုံးပြေးဆိုတဲ့ဥစ္စာကျွတ်နေခဲ့တဲ့နေရာဒီနေပဲဒါကြောင့်ပေါ်လားဒကာဓမ္မတွေခင်ဗျားတို့ပြောတာနားထောင်ကြည့်ရင်သိပါရဲ့တရားပွဲလေးပြုံအောင်ဆုံးအောင်ကိုမမြင်အထုတ်ခဲ့ရတယ်ဗျာအမှန်တခါတည်းရောက်ခဲ့တယ်တရားပွဲလေးချိန်ပြီးလို့ မနေ့ကတိုင်ရနေပြီကျိုးဆုံးပြင်းမဲ့ဥစ္စာပဲတိုင်ရရင်ဝတ်တယ်မဲ့စိတ်ကူးလို့ကျိုးလေးရှည်လောက်ခေးသွားပြီးကြလားဘာလို့ရည်အောင်ဆိုတာတော့မနေ့လုံးခဲ့ရတယ်ဆိုတော့တိုင်ကြည့်ကိုခွာမရဘူးမနေ့လုံးခဲ့ရတဲ့သဘောတွေကမသုံးဘူးလားဒီနေ့ကဘာကြောင့်တို့အိုးဟိုတိုင်ရင်းနဲ့ရုံးမရလို့ရင်းပြီလားဒီလေးပဲပဲဒီပြန်ဘာမှမရှိဘူးဘာကြကဲရုံးရတဲ့ခါကြကြတဲ့ခါကြတယ် ပြီးတော့ပြန်တော့လိုက်ပြီဟိုဘဝကျတော့ရောက်ရခန္ဓာမှာတခါတည်းတိုက်ဆိုင်ပြန်တာပဲရောက်ရကျိုးနေရောရောက်ရလေပါကြီးနဲ့ကိုပေါ်မလားအင်းတန်ကြီးရင်မွေတန်ကြီးရင်ပေမလို့လုံးပြန်ပြီဒါပဲရှိတယ်တဲ့ဘာရှိသေးလဲအဲ့ဒါခင်ဗျားတို့ကကိုယ်တိုင်နဲ့ကိုယ်မချုံနိုင်တော့သာသမီကြီးနဲ့တိုင်တယ်ကိုလည်းတခါလက်ပတ်ရှိပြီးပြင်းနေပြန်တော့ဒီကိုယ်တော့မိုက်တာတော့ရှံပြတော့ သဘောပါလားအမှန်မဆိုးပါဘူးလားဒါကြွေညံရောက်သလားဒါဘုန်းကြီးကဟောတာလေဘုရားကဟောတာဘုရားကဟောတာဖြစ်နေတော့ဩတရားဓမ္မတို့ခင်ဗျားတို့ဒီတရားလို့ကသိမ့်လိုက်မှတော့ကြောက်เสียကြီးဘယ်ပြန်ကြမ်းတိုင်းကြီးပြန်မှာဗျာဘယ်ပြန်ကြမ်းအခုလာတာကခင်ဗျလွတ်လွတ်လာလာလာကျိုးဆုံးလာခဲ့တာဟင်း ဖြစ်ကုန်ဗျခင်ဗျားတို့လေဘနဲ့ပြုတ်ခဲ့ကြရတာဆိုတော့အိုငါရင်ငါပြန်မယ်လို့ပြောရဲကွာလေဘပဲဖြစ်ဖြစ်သေးရဲ့အဲ့လောက်တော့ပြတဲ့လေဘမဖြစ်ခွင့်နဲ့ထွက်ခဲ့ရတဲ့ကျိုးဆုံးကထွက်လိုက်တယ်နောက်ဆုံးနေ့ဒီနေ့ကျတော့တိုင်းကြီးကိုပြန်ပြီးဆက်ရတော့တယ်ဆိုတာလည်းမြင်လို့လိုသေးလားဒါဖြင့်ဘယ်ဘဝမဆိုဒီလိုနေခဲ့တယ်ဆိုတာတော့ပေါ်လာဒါဖြင့်ခန္ဓာငါးပါးတိုင်းကြီး သမုဒိယတိသောကျိုးဒိဋ္ဌိသောလည်းပါကြီးနဲ့ဝတ္တပုရုဇဉ်ပုဂ္ဂိုလ်ဟာဒီတန်ရည်လက်ပြင်းနေတာပဲဆိုတာမှတ်လိုက်တော့သဘောပါကြ။ဒါရင်ဒါလည်းခင်ဗျားတို့အသက်လားတဲ့ပြင်းနေကြလို့သိနေကြလို့ဒါလို့မေးလိုက်ရင်ဘယ်နဲ့ဖြစ်ကြ။ဒါကိုပဲကျေနပ်ကြတော့မလားခွေးတွေသေးတယ်လို့ကျေနပ်ကြတော့မလားလို့ဒါကြွယ်မေးရင်ဘယ်နဲ့ပြောပါလဲ။မကျေနပ်ထိုက်ဘူး။ဒါကဦးကျေနပ်ပါ။ အခုလည်းဒီရင်တက္ကရာရိမပြတ်သမှုရိယာကြီးတော့ကျိုးလည်းမပြတ်ဘူးဆိုတက္ကရာတိုင်ကြီးလည်းမကျိုးတော့ဘူးဆိုလို့ရှိရင်ဖြင့်ဩဒီတိုင်ကြီးငွေဒီတိုင်ကြီးသိဒီတိုင်ကြီးကျင်းကြီးဆုံးပြီကဒီတိုင်ကြီးနာသမစားလို့မရှိဘူးဟုတ်ဘူးလားဘလောင်များဆိုရဲဆိုတာပေါ်လာကြပါဘူးခင်ဗျာဓမ္မတို့ဒီအလုပ်တွေကလည်းဖြင့်တက္ကရာမြုံနေခဲ့တဲ့အလုပ်မှန်တကယ်တွေ့ပိုင်နိုင်နေနေပြီလားသိပါပါ သဘောပါကြအမတန်ရေးကြည့်နေပြီနော်အမတန်ရေးကြည့်နေတော်ပြီခဲ့တယ်ကိုယ်နေလို့နောက်ဆုံးကဘယ်လိုနေခဲ့လဲဆိုတာဖြင့်အခုတိုင်းနဲ့နော်ခန္ဓာ၅ပါးတိုင်တွေမှာကိုယ်ခန္ဓာကိုယ်ခင်းတဲ့တဏှာနဲ့ချီပြီးဒီကလာကိုယ်ခန္ဓာတကယ်ခင်းတဲ့ဒိဋ္ဌိလေဘကျိုးနဲ့ဘုဒ္ဓရှင်အမိုက်ကားကြီးတိုင်ကြီးရဲ့ပြင်းနေတယ်မှလားဘယ်လိုမှကြမလဲခန္ဓာ၅ပါးဘာနဲ့တူလဲတိုင်နဲ့တူကိုယ်ကိုယ်ကိုယ်ခင်းတဲ့တဏှာကဘာနဲ့တူလဲ ကိုယ့်ကိုငါ့ကိုငါအထင်ကြတာဘာနဲ့တူလဲဒါဖြင့်ခန္ဓာငါးပါးတိုင်ချိန်မှာကြိုးရည်ဟူသောတရားနဲ့လက်ပတ်နဲ့ကချဲ့ပြီးဆိုတော့ဒီခန္ဓာငါးပါးတိုင်ချိန်မှာလက်ပတ်ပြင်းနေတယ်နေလည်းဒီနေရာပဲသိရောဘွားပြန်ကြိုးဆုံးဒါကကြိုးပဲလို့ကလည်းဘွားပြန်ကြိုးဆုံးတော့မှကြိုးနဲ့ရှည်မဲ့တဲ့ခါကြလို့ရှင်းတယ်ကျိုးရှည်တဲ့ခါကျတော့ခင်ဗျားတော့မတော်ဘူးခရီးသိကြလိမ့်မယ်ဆိုမသွားတော့ပါဘူး ဘာလို့ကျိုးဆုံးသွားမှာဆိုလို့တပည့်ကြရက်သိရှင်နေမှာလားဆိုရင်မလေးလေးလေးသိရှင်နေဟုတ်ပြီပါဘူးဒီဥစ္စာမဟန်သေးပါဘူးမတော့ကျိုးနဲ့ဥစ္စာဖွဲ့ပါရနင်းရက်ရှင်လည်းဆိုသွားလိုက်ကြတော့ပါအရှင်ရှင်ရှင်လေးဟိုကားနဲ့ရှိတယ်ဆိုတော့ဟိုတိုင်ဝဲရမယ်ဆိုတော့သွားတယ် သဘောကျဟိုတိုင်းဟိုတိုင်းနဲ့ဟိုကျိုးနဲ့ဝဲရမှာလေဆိုတော့လေဟိုဘက်မှာဒီတဲ့ဒီတဲ့လားလည်းရှိပြန်တယ်လေဝါဒနာပါပဲဒါကတော့တိုင်သေးရှာပြီးတခါလှက်တာလှက်တယ်နာဟုတ်ရဲ့သဘောပါလားဒါဖြင့်ကာရမတို့မိုက်ချက်အသက်ရှိတာဘလောက်ကြာတော့ဆိုလို့ရှိရင်ဖြင့်ပြောစရာတွက်ကဏန်းတွက်ပြနိုင်မှာဘလောက်ကြာခဲ့မယုံတော့နိုင်တော့ဘူးဆိုတဲ့အဓိပ္ပာယ်တကကျွေးမရှင်းသေးဘူးလားဒါဖြင့်ဒကာရမတို့ အမှန်တန်ကြောက်ကြကောင်းတယ်သဘောပါရလားဒီလိုဝနေကြရမှာလားတိုင်ကြီးမှာပေါ့တိုင်ကြီးမှာစားတိုင်ကြီးမှာသိတိုင်ကြီးမှာမွေးဒီလိုပဲနေရောဒါဖြင့်ဒကာရမတို့လေပတ်ပြုတ်မှကျိုးပြမှတိုင်ကျိုးမှဒကာဦးကြီးတို့ရင်းဆိုင်တော့ရွက်လိုက်ရရတာမင်းမမရကြနေလေ ဒါရင်ဒကာဓမ္မတို့ဒီတရားကိုနှစ်လည်းနှစ်ပါတယ်ဒကာကျော်နားဝလေနားမလဲတော့မရှိရဘူးဘုန်းကြီးပြောတော့နားမလဲတော့မရှိရဘူးခင်ဗျားတို့ခန္ဓာငါးပါးဘာနဲ့တူလဲကိုယ်ကိုယ်ကိုခင်းတဲ့တဏှာဘာနဲ့တူလဲကိုယ်ကိုယ်လိုတကယ်ထင်းနေတဲ့ဒိဋ္ဌိကအဲဒါပြန်သံဃာကြီးတဲ့ပုရုဇဉ်ကခင်ဗျားတို့ဘိနေတူတဲ့ပုရုဇဉ်ကခင်ဗျားတို့ဒီလည်းဘာလဲမပြောဒီကျိုးလည်းမပြ ဒီတိုင်ကြီးရဲ့ပေးပြေးနေတော့တာပဲဆိုရပကဘာဘာဆိုရဲသိသိဒါဖြင့်ဘုရားတိကအောင်တိုင်ချူချူပြက်လေဘပြုတ်မှနေကြတယ်တိုင်ရင်လည်းကျိုးပါမှကျိုးရင်လည်းလေဘရင်လည်းညမရင်ဒီကိုယ်လိုရရှိသေးလားဒါကြွယ်ကိုယ်နေတော့ကိုဟုတ်တယ်ရှင်သိသိချာချာကြည့်လိုက်တော့မှ ဩငါမရှိဘယ်နဲ့လုံးလုံးဆိုတော့လေကမရှိရင်ကိုခင်ဗျားတို့နေတာခုငါမရှိဘဲနဲ့လုံးလုံးဒီသမိုးကြီးနဲ့ဒီကာသမီးတွေနဲ့ဒီကြောင်းထားတဲ့ဈေးတွေနဲ့ငါမရှိဘဲနဲ့လုံးလုံးဆိုတော့ဥစ္စာလေကငါလည်းရှိတယ်တော့လားပဲငါရှိရင်လည်းလေတော့ပြုတ်ချင်နေရလားအမကိုလည်းကတော့အတော်ကာယနဲ့ဝင်ရတယ်ခင်ဗျားကနွားချူကလေးတတ်တော့သိတော့ဘူးလို့လေကရှိတာကိုအတော်ကြီးတွေရှိတယ်များမှန်တယ်ခက်တယ်မဲဈေးကြီးလား ခါကျွဲတော့မဆုံးကြသဘောပါကြကဲဒါဖြင့်လေဗံများပြစ်ပြသွားမှာတကားအောင်မဆိုးရင်ဘူးစိုးရင်လည်းဗျကိုကမားလာရင်ဘောင်းငောင်ရှိရင်ခက်ချည်ငောင်ရှိရင်ခက်ချည်ဆိုတာဘာလို့မှဆိုရင်ဘယ်နဲ့တော့လေဘတ်ပြုတ်ရင်အမှန်တရားကြနေတာပဲဆိုလေဘတ်ပြုတ်ရင်တော့လေဘတ်နဲ့ ကျိုးနဲ့နေပြီးကကိုလွတ်လာမသွားဘူးလားဟောဒါကိုကျင်လိုက်ကြလားဘုံမှမဖြစ်ဘဲနဲ့တော့ဘုံခက်ကြီးပဲဆိုတော့ရေကပြုတ်ပါကိုပဲနဲ့ဖြင့်ဒါရမီရလေဘုမခင်မလူခင်မလဲဆိုတာကပါသေးဒါရမီရဘောဒီမီတုံးချုံနေ냐တော့လေဦးကိုမမခင်လဲရှင်သူတို့ဒီပြင်ကတစ်ချိန်ကြီးပဲဆိုပြီးရတော့ကိုယ်ကိုယ်လည်းကိုမမခင်ဘဲနဲ့လုံလုံဆိုတော့ဒါကလည်းမှုရကျိုးကြီးနဲ့လည်းခန္ဓာငါးပါးနဲ့ တမ်းနေလားခြေရတဲ့တုတ်ကြီးလားပြတ်နေလားအင်းဒီကျိုးလို့ပြတ်သွားမှလည်းဆိုရင်ဘယ်လိုဆိုရင်လဲဆိုတော့ကိုယ်ကမမားလာတဲ့ခါကျလို့ရှင်ဖြင့်ခန္ဓာကြီးနဲ့ဖွဲရမှာအဲ့ဒါသေသမားတွေကလည်းပြောကြဆရာသိမသိခြင်းဘူးတိုင်မကျွေးလို့ပြောတယ်ကျွေးလည်းတက်ချင်ဘူးဒါကြောင့်ဘလောက်ပုံပုံကုသမ်းပြဘူးမသိဘူးမရှားပေါ့မလာဘူးလားအဲ့ဒါတိုင်ကျွေးပြီးကျွေးပြတာသိဆိုရင်ဒါကြောင့်နားလဲလား ခန္ဓာကြီးကြောက်တော့မှမဆိုးရင်ဘူးခန္ဓာခင်ကခန္ဓာခင်လို့ဆရာမကိုတခါတည်းခင်ဗျားတို့ကငွေပေးလိုက်ဒီခန္ဓာတော့မစွန့်ရသေးဘူးဆရာငွေလိုချင်တော့ပေးပါမယ်တက်ဖို့ဆိုတက်ဖို့ပါပဲနောက်လည်းကျေးဇူးမမေ့ပါဘူးအစရှိနေဘလောက်မှခင်နေဆိုတာပေါ်ပါလားဒီညမှာတိုင်လေးချိုးမှချိုးမဟုတ်ဘူးချိုးလည်းတိုက်စားမှချိုးတော့ဟုတ်ပါရဲ့လားဘယ်တော့ပြောအောင်ဝေယုံမှချိုးဟုတ်ပါရဲ့လားဟာဒီရင်ငွေဒီရင်သေးမှဆိုရခုတော့ ဘလောက်ဆိုးတော့ညာဘုရုရှင်ဖြစ်စဉ်သဘောကျလားအမလေးတကားဦးမှန်လိုက်တဲ့ဖြစ်စဉ်တကားကျညင်းညံများပါသည်ညင်းညံပါပါဘူးဘာမှကြံလို့ရှိရင်ဖြင့်ဒကာဓမ္မတွေစဉ်းစားကြည့်ပါဟုတ်တော့မယ်ဒီတော့မယ်ကြံလို့ရက်ရှည်လေးပါရင်ဒကာဦးမှားထားရတယ်နည်းသလားနည်းပါဘူးဘာမှားတာတုံးလို့မေးလို့ရှိရင်ဖြင့်ကျိုးဆုံးတာသွားလိုက်မတည်လဲကြမှာမဟုတ်ဘူးဒီလိုကြရပြည့်ဖို့ ဘုရားဆုံးနေသွားမှလည်းပြင်ပဲသွားမှာလေဒီကရေရင်းနဲ့ဘုရားသွားတာမှလားမဲတယ်ဘယ်နဲ့မဟုတ်ပါဘူးကျိုးဆုံးသွားမှကိုယ်ကသွားကျင်တဲ့စိတ်ပေါ်ရလားမတတ်တာလို့ပြောလိုက်တယ်တိုက်ကြီးရကိုမပါဘူးသဘောကျအဲ့ဒါငောင်းကြီးခဲလိုက်ဦးမယ်ဆိုတော့အသွားလေးကောပါလေးရပါလေးတော့လေဘက်ကောဖြုတ်သွားတယ်လားလေဘက်ကယူသွားမှာလေဘက်ကယူချိုးပါရမယ်မပါလို့ဘူးလား ဘောပါကြလားအမလေးကြောက်ကြကောင်းလိုက်တဲ့ဒကာဓမ္မတွေဒီဆိုစွတ်တော့အင်းဒါလည်းခမနဲ့နေမှလွတ်လပ်တယ်လို့ထင်ထင်ပြီးအလကားပြောနေဒကာကြကားပြောတာကျိုးဆုံးပြေးနိုင်ငံလွတ်လပ်တာလားလေလေကောင်းမှပြတ်တာလွတ်လပ်တာလားကျိုးမှမပြတ်တာဘူးမဒီကလွတ်လပ်တဲ့ပုဂ္ဂိုလ်ပါလားလို့မေးတော့ကိုကျိုးနဲ့ကိုတိုင်နဲ့ကိုလေကိုလေပန်းနဲ့မော့ပြေးနေတာကြည့်လို့ဒီပြင်ဘယ်လိုပါလဲသဘောပါကြ ကဲလဲသိုးပါလားကကျွေးအဲတန်မြာနေခဲ့တာအခုနေကြီးနဲ့သိုးမှာလားတန်မြာရွယ်တော့လည်းဒီလိုပဲဒီတိုင်ဒီကျိုးတွေလည်းတော့ပဲဒီကုသိုလ်ရှင်ပဲသဘောကျဘုရားကဘယ်လိုနေခဲ့ရလဲမိကန်နဲ့ဟောဒီတိုင်ဒီကျိုးဒီလည်းပါနဲ့ဒီကုသိုလ်ရှင်ပဲသဘောကျဟိုနောက်ကတွေရလို့နာနာဖြစ်ခဲ့လားဇမာရဖြစ်ခဲ့လားမပြောတတ်ဘူးကွတိုင်နဲ့ကျိုးရခွေးရလည်းဖတ်ကြတော့သိကြတယ်ရင်းနေကြလား ဘာဒုညရဲ့ဆိုင်းမုတ်ကထူးတာဒီလေးကထူးရတယ်ကဲသဘောကျကြအဲ့ဒါကဓမ္မတွေကသူများပြောယုံပြီးအင်းငါပြေခံစားဘူးလားကိုဖြစ်ခဲ့တယ်တစ်ခါမယုံအင်းဓမ္မပြေလေးရောက်ပေါင်းများလားအင်းဘာသာယုံနေတာပဲ တိုင်ကျိုးတိုင်မှန်တိုင်ကျင်းကျိုးမပြခဲနဲ့လေပါကြီးနဲ့ဝိုးစင်းသေးခဲ့ရတယ်လို့တော့သူတို့မပြောဘူး။သင်လေးကတော့ဒါကြီးပဲ။ဒါသိနေတာဒါကြီးပဲဆိုတာသဘောကျ။အဲ့တော့ဒီလိုသိရှိဒီတရားနာထားတဲ့ကုသိုလ်နဲ့ဘာမှပြည့်မှာတော့ကိုတိုင်ကျင်းတရားနဲ့ပြောဘူး။တရားပေါက်အောင်ဆိုရင်လေ။သဘောကျလား။ဒုက္ခချုပ်အောင်ဆိုနိုင်လို့ချင်းပဲသိမပြောဘူး။ဆံမဲရလူများဆံမဲမဒီကနဲ့သေသွားတော့ လက်ထိတ်ကျုပ်ချုပ်ပြီးကြလားနှုတ်ရလားလက်ထိတ်နဲ့နှုတ်ရလားဒီမှာလည်းခင်ဗျားတို့ဒီကားလို့ရှင်လေဘက်ပြုတ်ပြီးမသေးလို့ရှင်လေဘက်တဲ့နဲ့လေဘက်နဲ့မနှုတ်အောင်ပါပဲသဘောကျလေဘက်နဲ့နှုတ်တဲ့အခါကျတော့ဒိဋ္ဌိနဲ့နှုတ်လိုက်တော့အပေလိုကနှုတ်သွားတာရင်းပြီဗလားအတော်မဆိုးဘူးလားအဲ့ဒါတွေကဓမ္မတွေကကိုသားသမီးကိုမခင်မလို့ခင်မလဲကိုကိုကိုမခင်မလို့ခင်မလဲအမအသားနဲ့ယူပြီးကြတယ်ကျို့တော့မခင်မလဲကမနေတတ်ဘူးဒီလိုပဲအသက်ရှိနေနဲ့ ဒီလေဝတိတ္တရကဘုံများယူနေတယ်ဒီဒုက္ခနာကြီးတယ်ဘုံများယူနေတယ်တဲ့ကျုပ်တို့ကတော့ထင်တတ်တယ်ပဲတော့ကစိတ်ကမေ့တယ်လို့မရှိဘူးဆက်ကျုပ်တန်းကပြောဟုတ်လားကိုယ်ကိုယ်တော့ဖြင့်အများရန်စောင့်ရှောက်နေတာပါပဲဆိုတာကတိုင်ကျိုးမှသုံးရင်းမိကလားဒါလည်းဒီကရမတွေမှာတိုင်ကျိုးမှလည်းဆိုရင်ကျိုးပြတ်မှာလေဘပြတ်မှာဒါဖြင့်တိုင်ကျိုးသေးတယ်လို့ကလေ့လာခြင်းတယ် သိရင်ပါရှိသေးသဘောပါလားဒါကတည်းကနေရာကြဒါရိစ္ဆာဒီသုံးခုမဖြတ်မတောက်ခဲ့လို့ရှင်ကျော်ပါဒါကြွယ်သို့မိပြောနေတာနော်နောက်ကတရားဓမ္မတွေနားရကြခန္ဓာငါးပါးဘာနဲ့တူလဲခင်းတဲ့တဏှာပုဂ္ဂိုလ်ကိုခင်းတဲ့တဏှာအကျိုးနဲ့တူတယ်ပုဂ္ဂိုလ်ကိုငါ့ကိုငါ့ပဲတကယ်ခင်းနေတာဘာနဲ့တူလဲ အင်းလောဘနဲ့တိုင်းကတော့ဒီလောဘနဲ့ထင်းနေတဲ့ပုဂ္ဂိုလ်နဲ့ကတွေ့ကြည့်နေဘူးလားအဲ့ဒါကြောင့်ဖွေးလေဘတ်တတ်ထားတယ်လို့ဆရာကဟောချတယ်သဘောပါလားဒါရင်ဒါဖြင့်ဒီကဲကလေဘတ်ပိတ်ပိတ်များပါပလားတဲ့မေးမင်းတို့ပြောပါမပါသေးဘူးချက်ချင်ကြီးချက်ချင်ကြီးတကောင်နေကျိုးကြတယ်ရောမပါဘူးတိုင်းကျိုးလိုက်ဘူးဟာဒီငါးတဲ့လက်ပါပြည့်နေတဲ့လူကြီးတွေပဲလို့ဆိုရင်တော့ပါ ရအောင်လို့မေးကြည့်ပါနေရရတယ်မသူ့လူရလက်တန်တဲ့ပုဂ္ဂိုလ်ကများကြလူတင်ပဲသွားတဲ့ပုဂ္ဂိုလ်ရှိသေးတယ်သုံးနဲ့နေနေတို့လည်းဒီကျိုးတုံးသွားပြီးပြန်လာတာပဲပြန်လာဘူးလားဘာလို့လဲဘာနဲ့ကျိုးနဲ့မပြုတ်လို့အိဗယ်ကရှင်းလို့တန်ကျိုးသွားလို့ဆိုရင်တိုင်းကြီးကနေရပဲလို့ဆိုရင်အဲ့ဒီလိုကြီးပဲတန်တန်နဲ့ဘယ်ဘောကမလဲဒီတိုင်းဒီကျိုးတွေလည်းပါဒီပုရုษရှင်သဘောကျ ဘုရားဘဝကျတော့ဘယ်လိုနေခဲ့ရလဲအဲဒီကံရဒီကျိုးရဒီလည်းပါရဒီပုရုဇဉ်ရသဘောပါဒါရင်ဒါဖြင့်ဒကာရမကိုဒါရင်အကျိုးမှကျိုးလည်းပြတ်မှလည်းပါလည်းပြတ်မှလွတ်လပ်ရေးအစ်စ်ဖြစ်တော့မယ်မျက်မှောက်လို့ချင်းတိုင်ငယ်ရင်းနဲ့ငွေတိုင်ငယ်ရင်းနဲ့သိပြီးခွေးနေနေခွေးတွေသေးဆိုတာချစ်တော့သွားသဘောပါရဘလို့ဆိုးရတယ်ဆိုတာပေါ်ရဒါရင်ဒါဖြင့်အလုတ်တရားနဲ့မဖြတ်ရင်မရပါဘူး ရကြောပါနဲ့ဖြတ်မယ်မက္ခာနဲ့ဒီကျိုးဖြတ်မှာသဘောကျမက္ခာနဲ့ဒီကျိုးဖြတ်မှာမက္ခာနဲ့ဒီကျိုးဖြတ်ဆိုတာဒီကံနာရင်းဟူသောအပေါ်မှာဒီဓာတ်တွေရမှာဗျဓမ္မဒီကြည်ထားတဲ့ကျိုးပြမှာခန္ဓာရင်းကိုကြောက်ပေါ်နဲ့မေတ္တာကိုတွေးပြီးဒီကလာတွဲနေတဲ့ကျိုးကိုဒီမေတ္တာဖြတ်လာတဲ့ခါပြတ်တယ်သဘောကျ ခိုင်းသေးချာလို့စကားအလုပ်တရားကိုဟောကြတယ်တော့မလုံးနဲ့မဖြတ်လို့ချင်းစကားကြုံမရဘူးကဲစကားတဲ့ဘာနဲ့ဖြတ်ခိုင်းကတော့ရတယ်ဝိဇာဒနာမတွေ့တွေ့တိုင်ကြီးရင်မှာလည်းဘာမပြုတ်ဖဲနဲ့ကျိုးတန်းလာနဲ့ဈေးတဲ့ဘဝကြီးပဲအဝိဇ္ဇာတဏှာမပြုတ်တဲ့ပုဂ္ဂိုလ်နေကုန်ကခေါင်းကနေကုန်ပြတယ်သဘောကျကြအဝိဇ္ဇာတဏှာမပြုတ်တဲ့ပုဂ္ဂိုလ်က တိုင်ပြေရင်ကျိုးတော်လာနဲ့လေကောင်းပြေခွဲနဲ့လက်ပတ်ပြေပြီးဒီညာသေးလိုက်တယ်ဆိုတာဝိဇ္ဇာတဏှာမပြုတ်တဲ့ပုဂ္ဂိုလ်နေလို့ကိုဘုရားဟောလိုက်ရှင်းမလားကောင်းပြီဒါဖြင့်ရာဇဝေဒီဘုရားပြန်သိညာရပြီအသိညာရတော့ညာရအောင်ညာချက်ပြီးဒီကာလဒီကျိုးတွေဒီဒိဋ္ဌိဒီလေဘက်တွေကြာဒီကျိုးတွေကြာဒါလုံးဝဖြစ်ဒါတောင်ချထားလို့ရှင်းသူ့ဟာသူတက်ပံတော့ဖြတ်တယ်လို့ထုံးတယ်ရှင်း ဝိရရိဟုသောလက်နဲ့ကင်ပြီးဒီကလာညံသားကိုညံ့ညံ့ပေါင်းတွေးပြီးဒီကလာခင်ဗျားတို့ကျိုးဖြတ်ရမယ်လေကဖြတ်ကျိုးဖြတ်ဆိုတာမလုပ်ပါဘူးလားဒါတောင်ချထားလို့ရှင်သူ့အတူပြတ်တယ်လို့ထုံးမှန်ရှိရဲ့အဲဒီမှာလဲဘုန်းကြီးပြောတဲ့ဉာဏ်လေးဝန်းထဲရင်ရထားရင်မပြီးသေးဘူးခင်ဗျားတို့လုံးဝပြောကနဲ့ခန္ဓာကိုယ်တွေးပြီးဒီကလာသမုဒိယကျိုးကိုဖြတ်လေဘက်ကိုဖြုတ် ဒီလိုမှရမယ်ဆိုတော့အလုံးလုံးဥမပဲညံရရင်ညံမပြီးဘူးဒါကြညံတော့ဘုရားပေးရတယ်နော်ညံပဲလို့ရင်ပေးတာညာတော့လေတကားကြီးဒီညံလေးကတော့လက်ထဲထားတယ်မဖြတ်တော့ဘူးဆိုရပါမရပါဘူးသိတော့သိတော့သိပါရဲ့ဗျာလုတော့မဟုတ်သေးဘူးပြတယ်အလားပဲဒါတော့ရထားတယ်သူမဖြတ်ဘူးဒါအခုလိုလိုထားလို့ပြတ်တယ်မဟုတ်ပါရဲ့လားအဲ လုံလဝိရနဲ့ကံပြီးတရုပ်ကံပြီးဆိုတော့ဖြတ်လို့တဲ့နေရာဖြတ်ပါမှကြံ့နိုင်ဘူးလားဗျအဲအခုတရားနာလာတာကတော့ညံလာကြတယ်အိတ်ကြတဲ့ဉာဏ်လေးဘုညာကြီးလိုဟောလိုက်တာပဲဆိုပြီးမထားလိုက်နဲ့ကိုယ်ခန္ဓာကိုခင်တဲ့တဏှာကိုပြရအောင်ကိုယ်ခန္ဓာဖြစ်ဖြစ်ရှိရလိမ့်မယ်မရှိရင်ရပါမလားဒါရင်ဒါဖြင့်ဘုရားသခင်ကရုဏာကြီးဟောတော့ဒကာဓမ္မတွေတိုင်ကျိုးကျိုးပြပြီးလည်းဘာဖြစ်တဲ့အလုပ်ကိုရာဇယ်လုပ်ကြအောင်လို့တော့ မလို့ရင်မတော်ဘူးဆိုတော့ပေါ်ကြလား။ဒါရင်ဒါရင်ပြောတော့မယ်ပြောတော့မယ်။ဘုရားသခင်ကိုရမကြီးကရောရှင်သာရိပုတ္တရာကရောဒကာဓမ္မကနောစေဘိက္ခုဘိက္ခုပရစိတ်ကပရိယာကုသရောတိအထပရစိတ်ကပရိယာရောဘိက္ခာမေတိဧဝံဟိဝောဘိက္ခုသိက္ခိတဗံဒီလိုဟောလိုက်ဒါကပါဠိတော် ညံပါလို့ပြန်တဲ့ခါကျတော့ဝါတဲ့ခါကျွဲသူတစ်ပါးစိတ်ကဲခတ်ရတာကြီးဘယ်စိတ်ဖြစ်ဘယ်စိတ်ပြတ်တယ်ဆိုတော့ဘယ်သူမှမသိဘူးသိကြလားမိမိစိတ်ကိုမိမိကဲခတ်ခဲ့လို့ရှင်းရင်ပြန်ကွာတဲ့ဘယ်စိတ်ဖြစ်ဘယ်စိတ်မရှိဘူးဘယ်စိတ်ရဖြစ်သွားတယ်အခုပြောက်သွားပြီဆိုတာကိုယ်စိတ်ကိုကိုယ်ပဲခိုင်းကိုသိပါလားအေးဝင်အေးဝင်ရကိုယ်စိတ်ကိုကိုယ်ပဲခိုင်းခြင်းတည်းဘိက္ခုယံဘောတင်တော့အားတဲ့ ပက္ခိတဗံကျင့်ရကိုယ်စိတ်ကိုရှင်းရှင်းကဲခတ်တဲ့အလုပ်သာကျင့်ပါကွာစိတ်တန်ဥပဒနာခေါ်လိုက်ဘုရားစိတ်ကဲခတ်ရတာမှန်သည်ရှိမှားသည်ရှိနှမျိုးတဲ့နော်ကိုယ်စိတ်ကိုကဲခတ်ရတာကတော့မှန်တယ်လောဘစိတ်ဖြစ်တာလည်းကိုယ်သိလောဘစိတ်ပြက်သွားတာဘယ်သူကစိတ်မှဒီလိုသိနေမှာ ဒုက္ခနာမှာဒေါသဖြစ်တယ်ငါဒေါသဖြစ်တာလေမဇ္ဇကကိုထုတ်ပြောနေမသိဘူးလားအာစိတ်ကိုပြေဟာပြီလို့ပြောတဲ့အခါတော့သင်္ခါရမရှိဘူးလို့ပြောတာမဟုတ်လားအင်းဒါကိုယ်စိတ်ကိုသက်ကတော့ဒကာဓမ္မတို့လွဲပဲတိမ့်တယ်စောင်းတယ်လို့ရှိသေးတယ်ဒကာကျွယ်နေရကြဒါဖြင့်သူများစိတ်ကိုကဲခါရမှာလားကိုယ်စိတ်ကိုကိုယ်ကဲခါရမှာလားကိုယ်စိတ်ကိုကိုယ်ကဲခါနိုင်ရင်ဝိပဿနာလို့မှားဘယ်လိုမှတ်ကြလဲ နောက်ကရဟမတွေပါတယ်ဘုဟောနေတာကိုယ်စိတ်ကိုကိုယ်ကဲခဲကိုယ်စိတ်ဆိုတာသိနာမကိုယ်ကဲခဲမယ်ဆိုတာသိနာမတိကိုနှင်းနဲ့ကဲခပါကိုယ်စိတ်ဆိုတာတိကိုယ်ကဲခဲဆိုတာအဲတိကိုနှိမ့်ညာနဲ့ကဲခပါတိစိတ်ကိုနှိမ့်ညာနဲ့ကဲခပါတိစိတ်ကို တိစိတ်ကိုငါကြနေရကြတိစိတ်ကိုနှိမ့်နိုင်တဲ့အခါခတ်ပါဒီတော့ဘုရားမလေးကြတဲ့ဘုရားနဲ့ရှင်သာရိပုတ္တရာကွာတဲ့ဘုရားဓမ္မတွေအိမ်မှာရှိတဲ့မှန်ဆိုတာဗราထုတ်ထားတဲ့မှန်တရားတွေဘုရားမမှန်ဖြစ်ဖြစ်ကိုယ်တော်ကြီးတဲ့မှန်ဖြစ်ဖြစ်နဲ့နာရင်မြင်ရတဲ့မှန်ဖြစ်ဖြစ်မှန်ပါလို့ဆိုထားကြတာတော့လို့မေးလို့ဖြစ်ရင်ဖြင့်ကိုယ့်ကိုယ်ပဲခတ်ဖို့ဗျာ ဘယ်လိုဆိုကြလဲမိုက်ရှင်လည်းမိုက်ရှိတယ်လို့သိဖို့ဒီနေ့ရှင်ရင်အနာလေးပေါက်နေဒါပြန်ဘယ်လိုကြဲထားဖို့ထားလဲအဲကိုယ့်ကိုယ်ကိုမှန်ကြည့်တော့ကြဲခိုင်းတယ်ကျင်လို့ရှင်လို့မရဘူးလားအင်းဒါလေးကကြောက်သွားတယ်လည်းသိတယ်ပေါ်လာတာဝိဇ္ဇာလေးပေါက်လာတယ်လည်းသိတယ်နောက်ကမှရေးတယ်ဝိဇ္ဇာလေးကြောက်သွားတာအင်းသဘုံလေးရောင်နေရရင်မှန်ကြည့်တယ်သိတယ် အဲသဘောနဲ့မရောက်နိုင်အောင်သင်တယ်ကိုယ့်ကိုယ်ကိုယ်ကဲရတာမှန်ပေါ့ဗျမှန်ပါရဲ့ကိုယ်လုံးအဲစိတ်ကြည့်ဥသောမှန်ကိုဒကာရမကညံနဲ့အကဲခတ်ပါစိတ်ကြည့်ဥသောမှန်ကိုညံနဲ့အကဲခတ်ပါဆိုတာကောင်းကောင်းသဘောကျလားအဲ့ဒါကြောင့်ဒကာရမတို့ကိုယ်စိတ်ကိုကိုယ်ကဲခတ်တဲ့အလုပ်ဒီဝိပဿနာအလုပ်လို့ဒကာပြောမှတ်လိုက်ကိုယ်စိတ်ကိုကိုယ်ကဲခတ်တဲ့အလုပ်ဒီဝိပဿနာ ဟုတ်တာပဲတဲ့ဒကာဓမ္မတို့ဘုန်းကြီးတင်ပေးပါမယ်တဲ့ဆိုအမှန်လို့ပါတယ်ကိုယ်စိတ်ကိုကိုယ်ပဲခါတဲ့လူဒီဥပဒနာလုံးနော်ဘယ်အိတ်ချင်တယ်ဆိုတော့သိနာမိတ်ကစိတ်ကလေးမပေါ်ဘူးအင်းအိတ်ချင်တယ်အဲ့ဒီစိတ်ကလေးကိုဘုန်းကြီးကသိနာမိတ်ကစိတ်ကအောင်ပေါ်ပြီးနော် အကဲခတ်ကမှအောင်ပြဒီဒိဋ္ဌာပါစိတ်ကိုဆိုတော့ဟာအကဲခတ်နေတယ်ဆိုရင်လည်းအကဲခတ်တဲ့ဉာဏ်ကဘောင်းလာဘူးဘောလာတော့ဒီဉာဏ်ပေါ်တဲ့ဟိုစိတ်ရှိသေးရဲ့ဟောသီနာမိတ်ကစိတ်ကလေးမရှိဘူးလို့မသိဘူးလားဒါပြန်သီနာမိတ်ကစိတ်ဖြစ်တာကိုလည်းသိပြက်တာကိုဒါဖြစ်တဲ့သိတာကိုယ်စိတ်ကိုကိုယ်ကဲခတ်ဆိုတာပါသိတာပါလေအဲ့ဒါဘုရားကနေသာကဲခတ်တာကမခဖြစ်တဲ့ကအကဲခတ်တာက ဟောဒီလိုဆိုတော့လေရှာကမ္ဘာကြောင်းလည်းမရှာရကမ္ဘာပစ္စည်းရှာမတွေ့ဘူးရှုရပစ္စည်းရှာမတွေ့ဘူးလို့ဆိုရမှလဲကိုယ်တော်အယူကြလို့ဖြစ်မကြရဘူးလားဒါကြောင့်ကိုယ်တော်အယူဖြစ်နေဦးမှာဟာဒီလိုဥပဒနာရှိမလို့ရှာရတဲ့ရှုရကိုရှာမတွေ့ဘူးဆိုရင်ဒီကအယူပါပဲဥစိတ်ကိုကြက်ခတ်လိုက်သူမအကြမ်းခံနိုင်တော့အယူပဲဆိုတော့အဲ့ဒါဓမ္မရှင်သာရိပုတ္တရာရဲ့ရှင်ဘုရားကရော ဘုရားစိတ်ကဲခိုင်းရတာမှားတယ်ရှိမှန်တယ်ရှိกว่าကိုယ်စိတ်ကိုကိုယ်ကဲခိုင်းရတာမှားတယ်မှန်တယ်လို့ရှိသေးလားဒါကိုမှန်ကိုယ်မှရှိရတယ်ကမှန်တယ်ကိုယ်မျက်နှာကြည့်တာပဲဖားရရှိသေးတယ်ဒီမှာလည်းဒီနေ့ဒီပဲလောဘစိတ်လာတယ်ချင်းဒကာအောင်ကဘယ်လိုကြည့်ကြည့်ရှိကြည့်လားအဲ့ဒါဘာလို့ရမရှိတာတွေ့ရမကကဲခါတော့အကဲခါတဲ့စိတ်ပေါ်လာတော့အရင်စိတ်ရှိသေးရဟမ်မရှိတာပါဘုံအင်းဖြစ်ပြီးမရှိတာ အနိစ္စအဲမရှိဘူးလို့သိရတာဆိုတော့ဒကာရမတို့လောဘစိတ်ပေါ်လာတယ်ဟုတ်လားအကြက်ခါဘူးရှိသေးရဲ့မရှိတာကဲခတာကအဲကဲခတာညာကြီးမှာပါရှိမရှိသိတာညာမို့သိတာတခြားသောတရားချင်းသိပါခဲတာချင်းဒကာရမတွေလွန်နေကြနေဒေါသစိတ်ပေါ်လာတယ်အဲ့ဒါဘာပါလဲမရှိသေးလားမရှိသေးလားကဲခါချင်ဒါရရှိသေးရဲ့ မကြည့်ရပါဘူးအဲသိရပါဘူးအဲတန်ရလေးဖြစ်နေတယ်တန်ရစိတ်ကလေးဖြစ်နေရောင်းရတော့လားဒီတိုင်းထားရတော့လားရောင်းမရတော့လားဆိုတဲ့စိတ်ကလေးကလည်းဘာလို့อ่ะအပြည့်ခရမင်းတို့ကအပြည့်ခရတဲ့မှာအပြည့်ခရတဲ့ရှိရဲ့မရှိတာပါတော့အဲသိရလားဩော်ဒါဖြင့်လောကလာလည်းရှင်းပြီကဲခါဒေါရလည်း အဲဝိသိကိစ္စဆိုတဲ့မောဟလာရောအကြက်ခိုက်တာကဒီမရှိတာကလည်းကြာအကြက်ခတ်တာကမရှိတာအကြက်ခတ်တာခိုင်းဒါဖြင့်ဒကာရမသတ္တဝါတို့အပေသွားရတယ်သံဃာပဲကူးရတယ်ဆိုတာပြိဿသမုပ္ပါကပြိဿသမုပ္ပါအတိုင်းသွားတာမဟုတ်ဘူးလားသဘောကျဘယ်တိုင်းသွားတာလဲ ခန္ဓာဆက်ဆက်သွားတာဝိသကုပ္ပါတိုင်းသွားတာမဟုတ်လားခန္ဓာဝိသကုပ္ပါခန္ဓာကိုဗျာရှင်းပြီနော်ဘာနေတာလဲကဲလောဘကစပြောလောဘစိတ်ကလေးရှိတော့ဟိုကဲတခါတခါကဲခါလိုက်ဇန်လောဘစိတ်ကလေးရှိမရှိကဲကဲတဲ့စိတ်ကတော့ရှိသေးရဲ့ခေါင်းကြီးမရှိတာပါကောင်းမင်းမရှိဘူးလို့ကဲခါတာကမင်းနဲ့ဖြတ်လိုက်တယ်နော်နောက်ကမမပေးလိုက်ဘူးလား အပြင်လေးဒကာတက်ကလက်လွတ်သွားတယ်တပည့်တော်အပြင်းမခံနိုင်ဘူးဆရာဆိုလို့ရှိရင်ဖြင့်လောဘကသနာသနာနောက်ကဘယ်လိုလဲဥပါဒနောက်ကကာမနောက်ကဝါဒီနောက်ကအော်အပြင်းမခံဘူးတန်မြဲဆက်ပြီးဒီကလာခန္ဓာသွားပုံအပြင်းမခံမိတယ်နဲ့ဘာပေါ်သွားလဲတန်မြဲဆက်ပြီးခန္ဓာမဟုတ်ဘူးလားဒါရင်ကြည့်ခလိုက်တော့တန်မြဲဆက်တတ်တဲ့တရားတွေပြတ်မပြတ် ဟောအကေကဆိုတာအကေကလာမှတ်တယ်သံဃာဖြတ်တာပါလားဘယ်လိုဆိုရအကေကတာအကေကတတ်တယ်လားသံဃာပြိဿသမုပ္ပါဖြတ်လိုက်တာလားကဲမလွတ်တဲ့နေရာများရှိသေးတယ်လေဘုဒ္ဓမာလာကောင်ဒါဖြင့်ပရိစ္ဆေသမုပ္ပါအလေကကြတာပြတ်မတော်ဘူးလားတစ်ခေါက်ပြောပါဦးဒကာရမတို့တဏ္ဍာစားခြင်းတဲ့လောဘတွေပေါ်လာတယ် အင်းကြက်ခေါင်းကြက်ခေါင်းမရှိတော့ဘူးအကြက်ခေါင်းလိုက်တော့ရှိသေးရဲ့လားအဲမရှိတော့ဘူးဆိုတာသူမလို့ဘူးလားအဲဒါပဲမရှိတာကဘာပါလဲအဲကြက်ခေါင်းတဲ့ဥစ္စာကမကဆိုတော့သူနောက်ကလောဘနောက်ကနေပြီးတဲ့ကတဏှာနောက်ကလောဘတဏှာနောက်ကနေပြီးဥပါဒံကံတွေပြတ်သွားတယ်လို့ဆိုတာလည်းအထင်ရှားမထင်ရှားဘူးလားအင်းဒါနဲ့ကံတွေပြတ်မပြတ် အင်းဘယ်လိုကြောင့်ပြတာကိုယ်စိတ်ကိုကိုယ်ပဲခိုက်လို့ပြတာဘယ်လိုကြောင့်ပြပါလဲတခါကျွေးတဲနေရပြတာနောက်ကရာဓမ္မတွေကိုယ်စိတ်ကလေးကိုယ်ကိုယ်ခတ်ဖို့ရလေးမှမခတ်တတ်ကြတော့ဘူးလားလို့ဘုညာမေ့တယ်နဲ့ဘယ်နဲ့ဆိုကြခတ်တယ်ကိုယ်စိတ်ကိုကိုယ်ကဲခတ်နေတာဝိပဿနာလောက်ကမှာ ကိုယ်စိတ်ကိုကိုယ်ကဲခန့်နေဘယ်လိုကဲခန့်မှာလဲဆိုတော့ပထမစိတ်ပေါ်လာတယ်ရှိသေးလားမရှိသေးလားကဲခန့်သဘောကျရှိသေးလားမရှိသေးလားကဲခန့်လိုက်တော့အကဲခန့်တဲ့စိတ်လာတော့အကဲခန့်တဲ့ဉာဏ်လာတော့ဘယ်တကယ်ပြည့်စိတ်စိတ်ရှိရမြင်သေးအဲ့ဒါမရှိတာပါဆိုအဲကဲခန့်တာဟုတ်ကောင်းရပြတ်မပြတ်ကဲခေါင်းကလောဘ လာတော့မှအကဲခတ်လိုက်တာနဲ့လောဘနောက်ကနေပြီးဥပါဒံတွေကံတွေဇာတိကရာမရဏတွေလာသေးတယ်အပြည့်မခံရင်တောင်းတော့မတောင်းလေဘူးလားသဘောပါလိမ့်နော်ဒါပြိဿဘုရားအလဲရဖြတ်ပြရည်ကဲအဆုံးကနေဖြတ်ပြအောင်မဖျားရတယ်ဘယ်စိတ်မချမ်းသာလည်းမချမ်းသာသိကံကြီးဖြစ်နေတယ်ဆိုကြပါတော့ဗျာသိဉာဏ်ကဒေါသမဟုတ်လားဒါဒေါသတွေကိုဘုန်းကြီးတိုင်တာလေကိုယ့်စိတ်ကိုကိုယ်ကက်ခါလိုက်ဆိုတော့နောက်စိတ်နဲ့ကက်ခါချမ်း မရှိတော့ဘူးဒေါသကြီးအမရှိတော့မရှိတာကအကြိုက်ခတ်တာကမဆိုတော့နောက်ကသောတာပတိတွေကဒုက္ခဒေါမနကအဝိဇ္ဇာဆိုတာတွေလာတယ်အဲ့ဒါဝိဇ္ဇာမို့ကအထုံးကနေဖြတ်ချတယ်သဘောကျဝိဇ္ဇာမို့ကအထုံးကနေဖြတ်တယ်လောဘလာတိုင်းလာတိုင်းရှိရင်အထုံးကဖြတ်လောဘလာတိုင်းလာတိုင်းရှိရင်အလဲကဖြတ်သဘောကျဒါင်းကြဖြင့်မောဟလာတိုင်းလာတိုင်းရှိကြအောင် အင်းဒီပစ္စည်းတွေရောင်းရတော်မလားမရောင်းရတော်မလားဝယ်ရတော်မလားမဝယ်ရတော်မလားဒါဝိသိကိစ္စဘူးဝိသိကိစ္စကမောဟနော်ဒီမောဟလေးလည်းဘာလို့ကြမလဲအကဲခပ်ပါအကဲခါတော့ဘာနဲ့နေမရှိတော့မရှိတာကဘာဆိုအင်းအကဲခါတာကမက္ကာဆိုတော့ဘယ်ငါရဓမ္မတို့သူ့အကဲမခါပဲနဲ့ခင်ဗျားတို့ထားလိုက်မယ်ဆိုလို့ရှိရင်မောဟဆိုတာဝိဒ္ဓမဟုတ်လား သူကသွားလာတဲ့အဝိဇ္ဇာစပြီးဆိုတော့သင်္ခါရလုံးလို့လာတာသင်္ခါရဖြစ်เสียဝိညာဏဖြစ်เสียသင်္ခါရပရိစ္ဆေသမုပ္ပါအစကနေဖြတ်ချတယ်မောဟရှိတော့ပရိစ္ဆေသမုပ္ပါဘယ်ကနေဖြတ်လဲဒေါသရှိတော့လောဘရှိတယ်။ဒါရင်ခင်ဗျားတို့လောဘလောကမောဟချုပ်မှနိဗ္ဗာန်ဆိုတာကသဘောကျ။အဲတရိယာမောကအလဲကပြတ်တာလဲအဆုံးမှလည်းပြတ်နိုင်တယ်အစရောရှင်းမလား ဒီလိုဖြစ်နိုင်တဲ့ပုဂ္ဂိုလ်တွေကြတော့လောဘဒေါသမောဟချုပ်ငိမ့်တာဘာခေါ်ကြလဲမဒီလိုကိုချုပ်ငိမ့်မယ်ဘယ်တစ်ခေါက်ပြန်ပြောမယ်ဒကာဓမ္မတွေပြန်ဆက်အလေကဖြတ်တယ်ဥစ္စာနာရမောပါးလေးခင်လိုက်တယ်လူကြီးလေးခင်လိုက်တယ်ဆင်တကလေးပေါ့ဘုရားဟောရဘုရားမှာပေါ့နော်သင်ဘုရားဆရာကမှားထားတယ်အဲ့ဒါအကျက်ခတ်တယ်ကြည့်သေးမကြည့်ရအကျက်ခတ်တယ်ကဲဒါဖြင့် လောဘတဏှာတွေနောက်ကအသေးကမခဘူးဆိုရင်တဏှာနောက်ကဥပါဒံကံဓာတိကရမရဏလိုက်တယ်ဗျာအဲဒိဋ္ဌိကဘယ်ကနေဖြတ်လိုက်ဟောအလေကနေဖြတ်လိုက်တာတန်လျာပြတ်တယ်မပြတ်ဘူးလားဘိုင်းတခါတလေကြတော့ဒကာဓမ္မတွေကဒေါသစိတ်ကလေးဖြစ်တာကိုဘုန်းကြီးကဘုရားကအကဲခါလေးလို့ဆိုတော့ဒေါသတွေဖြစ်တယ်ဆိုဒကာတိတ်ကဖြစ်တော့ဟောပြန်ကဲခါလိုက် ရှိမရှိလဲခါလိုက်ရှိလို့ရသို့မရှိတာကအဲသိတာကအဲကဲကဲကဲမက်ကဆက်အဲ့တော့ဘောဂနောက်ကနေသောကပရိဒေဝတွေလိုက်သေးတယ်သောကပရိဒေဝဆိုတော့မသိလို့လာတာမဟုတ်လားအဲ့တော့အဝိဇ္ဇာကိုပါလေဘာရင်ပရိဒေဝကဘယ်ကနေဖြတ်အဲသုံးကနေဖြတ်လိုက်တော့ဩလောကရှိရင်အလေကဖြတ်တယ် ဒေါသရှိလို့ရှိခိုင်းတာလည်းဒီရှိတဲ့ခုရောင်းရဒေါမနာဝေယဒေါမနာဆိုတော့ဝိသိကိစ္စသဘောကျအဲ့ဒီစိတ်ကလေးရောင်းရဒေါမနာဝေယဒေါမနာဆိုတဲ့စိတ်ကလေးကိုဘာလို့ပြရကဲခါကလေးနောက်ကနေရှိရှိမရှိကဲခါကဲခါလည်းရှိရဲ့အကဲခါတဲ့ရှိလာတော့ဟိုစိတ်ရှိလို့လာတာပေါ့အဲမရှိကြလို့လည်းဆိုအကဲခါကြဘူးအဲဒီလိုကဲမကောင်းပြီလို့ရှင်းပြန်အဲဝိသိကိစ္စဆိုတော့မောဟမလား မောဟဆိုတာဝိဝိဇ္ဇာဖြစ်เสียသင်္ခါရအလုံးလို့လားသင်္ခါရဖြစ်เสียဒါဖြင့်ဒီလိုရှုလိုက်တော့ဘယ်နဲ့ဖြစ်သွားဘယ်ကတက်တာဟောဝိဇ္ဇာကအကြရပြတ်သွားတယ်ဆိုတော့ခန္ဓာကိုယ်ကြီးမှာဗျာစကြရလဲအကြောင်းမရှိတော့ဘူးဆက်ကြရတော့အလယ်မှာဒီနေကြရောမရှိတော့ဘူးဆိုတော့ခန္ဓာဇအကုန်ပြတ်ခန္ဓာဇသိမ့်တာဘာခေါ်လဲဩော်ဒါဖြင့် နေရာကြတယ်ဒီလောက်ဟာလှုပ်ထိုက်တယ်ဆိုတာခမားတို့ရက်ခတ်ပါဒါပြည့်ကဓမ္မတို့မှန်တဲ့ဘောကလှုပ်ကြတယ်ဆိုလိုက်တာဘယ်လိုဆိုဘယ်စိတ်လာလာကဲခါဘယ်လိုကဲခါရမှာပါလိမ့်ရှိကလားမရှိဘူးလားကဲခါလိုက်အကဲခါရင်လည်းလည်းတကယ်ကျော်ပါသူမှလည်းအကဲခါတဲ့စိတ်ပေါ်လာတော့ရင်စိတ်ရှိသေးတယ်အကဲခါကလည်းစိတ်ညာတွဲရဲ့ဘူး အဲ့တော့ဝိကာဓမ္မရဲ့စဉ်းစားချက်မရှိတာအိစ္ဆာကေခတ္တမိုက်ကဒါပေမဲ့မရှိတာလေးသူလေးပဲနဲ့ဆိုကြအကေခတ္တဘုရားဒါနဲ့မက္ကနဲ့ရှင်နေတဲ့ဓမ္မတွေအကိလေသာမာရင်တော့ဆိုတာကမှန်မှန်ကိလေသာကိလေသာကိုမာရင်တော့သက်လဲဂိတ္တိနိဗ္ဗာန်ကိုသွားရည်နိဗ္ဗာန်သွားတယ်ဆိုတာပြိဿသမုပ္ပါပြတ်တယ်လို့ဆိုနိဗ္ဗာန်သွားတယ်ဆိုတာဘာကလဲ ကိလေသာမာရင်တော့ကိလေသာယခုလာတဲ့ကိလေသာတွေနောက်ကလာတန်းဖြစ်တဲ့ကိလေသာတွေကိုမာရင်တော့တတ်တယ်ဆိုတော့နောက်ကကိခလိုက်တော့ကိခတဲ့တရားကတတ်တဲ့တရားပဲရေးကြည့်လားအဲ့လိုလုံးလိုက်တဲ့ခါကျတော့ဒကာဓမ္မတို့အကဲခတ်တာကအဝိဇ္ဇာလားဝိဇ္ဇာလားဟာဒါကဝိဇ္ဇာချုပ်ပြီဝိဇ္ဇာချုပ်ပါဝိဇ္ဇာချုပ်တော့ဒီလောဘနာကလည်းဥပါဒံတို့ကံတို့လာတယ်။ခင်ဥပါဒံတဏှာတွေရောမလားတော့တဏှာလည်းပြတ်တယ် မဆိုးနိုင်ဘူးတဏှာလမ်းပြခလားမဖြစ်တဲ့ရှိလိုက်ဆုံးကလည်းတစ်ခါပြတ်တယ်ခုနကလာနာဥပါဒံနေလဲလာခွင့်ပေးသေးတယ်ဒါဖြင့်ရှိဖြစ်တဲ့ကြောင့်လည်းတဏှာတွေကတစ်မျိုးနောက်ဥပါဒံဆွဲမလာလို့တဏှာတွေကတစ်မျိုးဒါဖြင့်အကဲခတ်တဲ့သဘောဒီအကဲခတ်တဲ့ဉာဏ်လေးနှလုံးအလုံးလုံးကြမှားလိုက်သူကိုယ်တိုင်ဉာဏ်ဖြစ်သောကြောင့်ဝိဇ္ဇာဖြစ်တယ်ဝိဇ္ဇာဖြစ်ပြီးအဝိဇ္ဇာတတ်သူကိုယ်တိုင်ကဉာဏ်ဖြစ်သောကြောင့်ပါလား ဝိဇ္ဇာဖြစ်ပါဝိဇ္ဇာဖြစ်ခဲ့အဝိဇ္ဇာမသိဘူးဟောသူကိုယ်တိုင်ကဉာဏ်ဖြစ်လို့ရှင်းမလားသူ့နောက်ကလာမဲ့တဏှာသူ့ရှိကလာမဲ့တဏှာတွေလာပြီဟဲ့ဒါပဲသူသူရှိလိုက်လို့သိသွားတာသူရှိလိုက်လို့နောက်ကပြတ်ထွက်သွားတယ်ဆိုလိုက်တယ်ဒါလည်းတဏှာရောမချုပ်ဘူးဒါနဲ့ဘဂဝါရီကံကြရာရှိတာကိုအစတော့ငါဟန္တာအစတော့မလို့ဘူးကွာဘဂဝါရီလောက်တဲ့အစတော့ဝိဇ္ဇာတဏှာကြောင့်လေဆိုတော့ဝိဇ္ဇာတဏှာအခုရှိလိုက်တော့မချုပ်ဘူး ဝိဒရဏရှုလိုက်တော့ထိတ်တော့ကိုသတ္တဝါလုံးမဲ့အစတရားနှစ်ခုကကြပြောက်ဆက်သွားသည်လို့ဆိုရင်ရောကဒါပြန်သတ္တဝါအစဝိဇ္ဇာတဏှာကကိုဒကာရမတွေကဟုတ်ပြီသတ္တဝါအစဝိဇ္ဇာတဏှာကဆိုတာတရားဟောကြတယ်ကမရှင်းဘူးသတ္တဝါအဆုံးဆိုတော့ဝိဇ္ဇာတဏှာကုံမှဆုံးသတ္တဝါအဆုံးကကဲကုံမကုံကြီးဒေါ်လာလေးဖြစ်တယ်ဖြစ်ဖြစ်လိုက်စမ်း ဖြစ်တယ်ဝိဇ္ဇာလားဖြစ်တဲ့ဖြစ်တဲ့ညာလေးကဝိဇ္ဇာလားဝိဇ္ဇာလားဝိဇ္ဇာဆိုတဲ့ဘုရားဖြစ်စေတယ်ကဲဝိဇ္ဇာကုန်ညာပြီခုနကတော့ပရိစ္ဆေဘောကတဏှာရိဝတံလည်းလာအောင်လားအဲတဏှာရောမပြတ်ဘူးလားဒါဖြင့်ကာယဓမ္မတို့ဖြစ်တဲ့ဖြစ်တဲ့အချင်းဖြစ်တဲ့မြင်တွေကလည်းဒိဋ္ဌိလည်းပဲဖြစ်ဖြစ်ဖြစ်တဲ့မြင်တွေကပါလားသဘောကျလား မရှိတဲ့ကလေးကလည်းနောက်ကတဏှာကျိုးကုန်ပြတ်သေးဘူးလားအင်းဖြစ်တယ်ဆိုတာခန္ဓာကြီးဖြစ်တယ်ဆိုတာမသေးကြဘူးလားအဲ့ဒီလေကလည်းတိုင်ကြီးကလည်းခန္ဓာတိုင်ကြီးကကျိုးသွားဒါပြန်ခန္ဓာတိုင်ကြီးကလည်းကျိုးခန္ဓာခင်းတဲ့တဏှာရောအင်းငါ့ကိုငါ့မထင်တဲ့ဒိဋ္ဌိကလည်းလည်းဘာမဖြစ်သေးဘူးလားဒါပြန်ဖြစ်တဲ့တစ်ခုရှုပ်လိုက်လို့ရှိရင်မဉဏ်ဒီလည်းဘက်ကိုလည်းသူကဖြတ်ပြီးကျိုးတော့အင်းခန္ဓာကိုယ်လည်းဖြစ်တယ်ပဲလို့တိုင်ချိုးပေးတာရော ဒီညာမဟုတ်လားဒါဖြင့်ဒီညာဒီဃာရမလို့ဝိရိယဆိုတာလည်းဒီညာပဲကျိုးဖြတ်ပြတယ်အဲတိုင်းကြီးချိုးမပိုက်တာဒါဖြင့်ဒီညာတစ်လုံးမပါခဲ့လို့ရှင်းဖြင့်ဃာရမတို့လည်းဘာလည်းမပြကျိုးလုံးပြတိုင်လည်းမကျိုးခင်ဗျားတို့လူချင်းတို့ကြီးပြရမယ်ဆိုတာသိကြလားတိုင်းကြီးရံဝရှင်းပြီးဒီကလာခိုးတွေပြရမယ်ဆိုတဲ့အိဗေဒကကျွေးရှင်းနေတာပဲ နောက်တုန်းကဘယ်လိုနေလို့ဘယ်လိုနေခဲ့တယ်ဆိုတိုင်နေလို့ပတ်ပြေးသည်ဒီနေရာဖို့ဒီနေရာချင်းကြီးဆိုဒီနေရာဆိုဒီနေရာပြေးခဲ့တယ်ဗျာဒီပြန်ပါရွေးရရှိသေးတယ်ကောင်းတော့သဘောပါလားဘာဖြစ်ကြဓမ္မတို့အလုံးနဲ့ဖြတ်ဆိုတာပဲရှင်းနေတယ်ဘယ်လိုလုပ်ကြပါမလဲဒီလိုဆိုဒီလိုဆိုကိုယ်စိတ်ကိုကဲခတ်နေပါမယ်ဗျာဘယ်လိုဆိုကြမလဲဘယ်လိုနေကြမလဲ အဲစိတ်ပေါ်တိုင်းပေါ်တိုင်းရှိမရှိရှိခဲ့ခါစိတ်ပေါ်တိုင်းပေါ်တိုင်းအဲရှိမရှိခဲ့ခါတော့ခဲ့ခါတဲ့စိတ်ပေါ်တိုင်းအရင်ပေါ်တဲ့စိတ်ဟာမရှိရအခဲ့ခါတာအဲမရှိတာအိဋ္ဌဒီမှာအခဲ့ခါတာမဲ့ကဒီမှာတော့ဒီမဲ့ရင့်လာလို့ရင့်လာလို့ရှင်းတယ် စိတ်ဆိုတဲ့ဝိညာဉ်နဲ့ခန္ဓာဆိုတော့သူများခန္ဓာလားမိမိခန္ဓာလားဟောမိမိခန္ဓာသေးတာမိမိမြင်ရဘူးလားအဲသိပါများရင်ဒီခန္ဓာကြီးသေးတာမဟုတ်ဘူးမဟုတ်ရင်တိတ်ဝိညာဉ်တက်ပြီမှာအဲဒီသေးကြီးတော့နေမနေကျင်တော့ဘူးလို့ရှိပါများရင်လားမလားအဲလာတဲ့ဖြစ်နေဒီသေးကြီးကဒုက္ခဖြစ်ကြီးပဲလို့မသိဘူးအဲဒီတော့ဒုက္ခပိုင်ဆိုင်မညာမလားဘူးမညာလားလို့ဖြစ်ရင်ဖြင့်ဘုရားဒိဋ္ဌိလည်းပါယူတယ်အသွားတော့ပြတဏှာလေးပိုင်းပိုင်းပြ အဝိဇ္ဇာကလေးပိုင်းပိုင်းပြဆိုတော့မသိကြဘူးလားဒါဖြင့်အရာဓမ္မကိုယ်စိတ်ကိုကိုယ်ကဲကတဲ့အလုပ်တွေဝိပဿနာအလုပ်ဘယ်လိုမှတ်ကြမလဲဒီတော့ကဲကတဲ့ပရိစ္ဆေဓမ္မပါအလဲကောအစကအဆုံးကဒါပရိစ္ဆေဓမ္မပြတ်တာလားကိုယ်ခန္ဓာဒုက္ခဝပြတ်တာလား ဒါဖြင့်ဒီလိုလုပ်ကြလို့အကဲခတ်ခံရတာကဒုက္ခသစ္စာအကဲခတ်တဲ့ဉာဏ်ကနောက်ကသေးတာကအဲနောက်ခန္ဓာဆက်ပြတ်တာကဆိုတော့သစ္စာလေးပါးသွားခဲ့မကြိုက်ဘူးလားခိုင်းနေဒီရင်သွားကြတယ်